အထိပြောခဲ့ပါတယ်နော်။ဘာများမေးစရာရှိလဲဒီအာနာပါနာပိုင်းနဲ့ပတ်သက်လို့။ကဲ။မေးစရာမရှိကြရင်တော့ဒီနေ့အရိယာပုဂ္ဂိုလ်ဆင်ခြင်ခြင်းအပိုင်းနော်။ဒီပိုင်းလေးကဘာသာတော်မှာတော်တော်လေးအချီအချစကားများနေတဲ့အပိုင်းဖြစ်ပါတယ်နော် ယဟန်တို့တပန်ထုတ်ပြင်လိယဟန်သည်သွားလျင်လိသွားသည်ဟုသိ၏ရက်လျင်လိရက်သည်ဟုသိ၏ထိုင်လျင်လိထိုင်သည်ဟုသိလျောင်းလျင်လိလျောင်းသည်ဟုသိထိုယဟန်၏ကာယသည် အကျဉ်အကျဉ်အမူအရာအဖြစ်ကြည်နေ၏ထိုကာယကိုထိုတို့အမူအရာအဖြစ်သိ၏ ဘယ်လိုသိတာလဲလို့ဒီလိုတော့မေးစရာရှိတယ်နော်အဲ့ဒီမေးတဲ့မေးစရာရှိတာကိုဘုန်းကြီးဟိုနောက်ပိုင်းမှာရှင်းထားပါတယ်နော်ဒီကမာကြီးတွေနည်းနည်းလေးကြော်ကြည့်နိုင်လို့ရှိရင်တော့ကြော်ကြည့်လိုက်ကြနော်ဒီအရိယာပရပိုင်းမှာမြတ်စွာဘုရားသိစေခြင်းကဘာကိုသိစေခြင်းလဲဆိုတာနဲ့ပတ်သက်လို့အဲ့ဒီမှာရှင်းထားပါတယ်နော် အဲ့ဒီမှာရှင်းလင်းချက်အပိုင်းလေးတွေမှာညာကအာနာပါနကနေစထားတယ်နော်အဲ့ဒီအာနာပါနကနေစထားတဲ့ပတ်သက်လို့နည်းနည်းစာမျက်နှာ69ကိုကြည့်စမ်းကြည့်ပါနော် စာမျက်နှာ69နော်ညတော့ကဘုန်းကြီးပြောခဲ့တဲ့အနုဘုဗ္ဗနိရောဓသုတ်တံဆိုတာအဲ့ဒီမှာရှိပါနော်ဘုရားရှင်ကဟိုမှာယဟန်တို့အစဉ်တိုင်းချုပ်ချင်းတို့သည်ဤကိုမျိုးတို့သည်အဘယ်ကိုမျိုးတို့ဤဟုမူပရမဇံကိုဝင်စားသောပုဂ္ဂိုလ်အားကာမတင်ကြသည်ချုပ်ထားဟုနိဗ္ဗာန်တရား၅ပါးချုပ်ငြိမ်းသွားတယ် ဒုတိယဇံကိုဝင်စားသောပုဂ္ဂိုလ်အားဝိတဝိสารတို့သည်ချုပ်ကုန်၏ဒါဒုတိယဇံမှာဝိတဝိสารမရှိဘူးတတိယဇံကိုဝင်စားသော ပုဂ္ဂိုလ်အားနှစ်သိမ့်မှုပိဋိသည်ချုပ်၏နံပါတ်၄ကိုကြည့်သရုတ်တဇံကိုဝင်စားသောပုဂ္ဂိုလ်အားထွက်သက်ဝင်သက်လေတို့သည်ချုပ်ကုန်၏တွေ့လားတခါကြီးမြတ်စွာဘုရားဟာသရုတ်တဇံကိုဝင်စားတယ်မသေးပါဘူးနော် ရှင်မမောကလန်တို့ဒုဒ္ဒဇံကိုအခြေခံပြီးတော့အဘိညာဉ်နဲ့ဝင်စားပြီးနန္ဒောပဏ္ဏနဂါမင်းနဲ့တိုက်နေတာအဲ့ဒါမသေးဘူးဟုတ်တယ်မလားဒါကြောင့်သိစိတ်မဘူးနဲ့နော်အာဂတနိဇယရဏဇံကိုဝင်စားသောပုဂ္ဂိုလ်အားရူပတင်ညာတိချုပ်ယုတ်တရားမှုသူကဆက်ဆုပ်ယွန်ရှာတဲ့အနေနဲ့သူကပွားများထားတဲ့အတွက်ယုံနဲ့ပတ်သက်တဲ့အမှတ်တင်ညာတွေအကုန်လုံးချုပ်သွားတယ် ဝိညာဉ်ဉ္ဇာယရဏဇံကိုဝင်စားသောပုဂ္ဂိုလ်အာဂါတဉ္ဇာယရဏတင်ညာတိချုပ်အဂိဉ္ဇာယရဏဇံကိုဝင်စားသောပုဂ္ဂိုလ်အားဝိညာဉ်ဉ္ဇာယရဏတင်ညာတိချုပ်နေဝတင်ညာနဲ့တင်ညာရဏဇံကိုဝင်စားသောပုဂ္ဂိုလ်အားအဂိဉ္ဇာယရဏတင်ညာတိချုပ်တင်ညာဝရဏတို့ချုပ်ရာနိရောဓသမဘတ်ကိုဝင်စားသောပုဂ္ဂိုလ်အားတင်ညာတိ၎င်းဝရဏတိ၎င်းချုပ်၏ဆိုပြီးတော့ဒီလိုဟောထားတယ်ဝေဒနာနဲ့တင်ညာချုပ်ရင်သူတို့ကသဗ္ဗစိတ်ဓာတ် သာဒါရဏစေတသိက်တွေဖြစ်တယ်စိတ်အလုံးနဲ့ဆက်ဆံနေတဲ့တရားတွေဝိရဒညာချုပ်ရင်စိတ်တွေလည်းအကုန်လုံးချုပ်သွားတယ်ဉာဏ်နဲ့စေတသိက်တွေလည်းအကုန်လုံးချုပ်ပါတယ်နော်စေစေတသိက်တွေချုပ်တဲ့အတွက်စိရိစယုတ်တွေလည်းချုပ်သွားတယ်ဉာဏ်ကကမ္မဇယုတ်ဥဒ္ဒဇယုတ်အာရဇယုတ်ပဲကျန်တယ်နော်ယန္တုအစဉ်တိုင်းချုပ်ခြင်းတို့သည်ဤကိုမျိုးတို့ဒီဟုမိန့်တော်မူသည် ဒေသနာတော်ကိုထုတ်လိုက်တော့ဘုရားရှင်ကအာနာပါနကျင့်စဉ်မှာသရုတ်ထပကပါလဲပတ္တံပြအာနာယပါဏကိုကျင့်တဲ့အခါမှာခြုံငိမ့်တဲ့အစဉ်အထိကျင့်ပါလို့ဒီလိုဘုရားရှင်ကဟောတာဒါသရုတ်ထဆံအထိကျင့်ပါလို့ဆိုလိုပါတယ်ဒါကြောင့်တတိပဒံဟာပေါ်ရာကိုရှောက်မှတ်နေတာကိုပဲတတိပဒံလို့အများအပြည့်နားလည်နေတယ်ဘုရားရှင်ကတော့ဒီလိုမဟုတ်ပါဘူးအစီအစဉ်တကျစနစ်တကျဟောတော်တယ်တစ်ခုပြီးတစ်ခုနော် ဒီတော့သရုပ်ရဇံအထိပွားများပြီးပြီးဘယ်ပုံဘယ်ပန်းဘယ်နည်းလောက်အဖြစ်ပွားမလဲပွားများပုံကိုဘုန်းကြီးနောက်ပိုင်းမှာလုပ်ငန်းဝင်ပိုင်းဆိုသိတတ်တတ်ထပ်ပြောပါမယ်နော်သရုပ်ရဇံအထိပွားပြီးတဲ့ပုဂ္ဂိုလ်ကခုနကဣတိအစ္ဆဒံဝါကာယေကာယ ानु ပတိဝိဟရတိစသည်ဖြင့်ဝိပဿနာပိုင်းကုဘုံကိုဘုရားရှင်ကစတဲ့ဟောထားတယ်ဟောထားလိုက်တော့ဒီအရှင်တုံနဲ့ပတ်သက်လို့ကြတော့အာဒါနဝဒေနဝရိဒဘာဆိုပြီးတော့ညာကလည်းရှင်းထားပါတယ်နော် ဒီကကာလဝတိနဲ့အဲ့မှာကာယဆိုတာနဲ့ပတ်သက်လို့ကာယောတိဒွေကာယနာမကာယောစရူပကာယောစဒါကပရိနာမိရာမဲ့ပါဠိတော်မှာရှင်သာရိပုတ္တရာက ရှင်းထားတဲ့ရှင်းလင်းချက်ပါဒီတော့ကာယနဲ့ပတ်သက်လို့ကဘုရားရှင်ကကာယလို့ခေါ်တော်လဲဒီနေရာမှာနာမကာယရူပကာယနှစ်ခုလုံးကိုဆိုလိုတယ်ဆိုပြီးရှင်သာရိပုတ္တရာကရှင်းထားတယ်ဒီကကြီးတွေရှင်သာရိပုတ္တရာကိုအထင်မြင်သေးကြတာ ငါတော့မတတ်ပါဘူးလို့များထင်နေသလားမဟုတ်ပါဘူးနော်ဆိုလိုတာကဟိုမှာဒီကကြီးတွေမနည်းရလဲပြောခဲ့ပြီးပြီအာနာပါနကမ္မထံကို ရှုလိုက်တဲ့အချိန်ခါမှာအာနာပါနလမ်းစဉ်မှာဘုရားရှင်ကဘယ်ထိဟောထားလဲအနိတိလောဇဝိဟရတိနသကင်စီလောကေဥပါဒယတိဥပါဒနေခန္ဓာ၅ပါးဆိုတဲ့လောကမှာတဏှာဒိဋ္ဌိတို့ဖြင့်မိတွယ်မှုလုံးဝမရှိဘဲနဲ့နေထိုင်နိုင်တယ် နနာဆွဲမာနဆွဲဒိဋ္ဌိဆွဲအဆွဲတွေအကုန်လုံးပြုတ်ပြီးတော့နေတယ်အဲ့ဒါကဘယ်အဆင့်လဲယဟန္တာအဆင့်နော်အရတ္တဖို့အထိဟောထားတယ်ဟောထားတော့ခြေပိုင်းကဘုန်းကြီးရှင်းခဲ့ပြီးပြီအပရိဇရဏသုတ်တန်စတဲ့ထိုထိုသုတ်တန်နေသစ္စာလေးပါးကိုမသိခဲ့ရင်မေဖို့နိဗ္ဗာန်ရမလားတဏှာဝစီဒုက္ခကုန်မလားမကုန်ဘူးသစ္စာလေးပါးထဲမှာဒုက္ခသစ္စာထဲမှာယုတ်တရားဟောနန္တရားဟောမပါဘူးလားပါနေတယ်ဒါကြောင့်ယုတ်နန္တရားကိုအကုန်လုံးသိရမယ် သိမှသူကသစ္စာလေးပါးသိမှအရတ္တဖို့ပေါက်ရောက်မှာရောက်မှာဆိုတော့ဘုရားရှင်ကဒီအာနာပါနကမ္မထာမှာအရတ္တဖို့ပေါက်ဟောထားတယ်ဟောထားလိုက်တော့ဒီယုံနာကြီးရှုရမယ့်စင်ရင်ထဲမှာပါနေပါတယ်နော်ဒါကြောင့်ဒေသနာဘုရားရှင်ရဲ့အလိုအတိုင်းဒီကာယအယနာမကာယရူပကာယနန္တရားအပေါင်းအစုယုတ်တရားအပေါင်းစုအကုန်လုံးကိုဆိုလိုတယ်ဆိုပြီးတော့ရှင်သာရိပုတ္တရာမထေရကရှင်းထားတယ်နော် ရှင်းထလိုက်တော့ဒီနာမရူပပရိစ္ဆေဒဉာဏ်ဖြစ်ပါတယ်ဒီနာမရူပပရိစ္ဆေဒဉာဏ်ပိုင်းမှာမိမိတို့ကယုတ်တည်နာနေကိုသိအောင်ကြိုးစားရမယ်ကြိုးစားတဲ့အပိုင်းမှာဣဇဒလည်းယုံနာကိုသိအောင်ကြိုးစားရမယ်ဗိဓယုံနာကိုလည်းသိအောင်ကြိုးစားရမယ်နော်ဘယ်လိုကြိုးစားမလဲလို့ဖြစ်နိုင်ပါမလားလို့တချို့ကဒီလိုမေးကြတယ်နော်ဘုန်းကြီးကတော့ကြွားကျင်လို့တော့မဟုတ်ပါဘူးနော်ဟို အကြောင်းလေးတစ်ခုတော့နည်းနည်းပြောပြချင်ပါတယ်ဘုန်းကြီးတစ်ချိန်လွန်ခဲ့တဲ့နှစ်ပေါင်း90လောက်ကဆိုကြစို့နော်ကဘာရေးမှာကဘာဗုဒ္ဓတက္ကသိုလ်ဆိုပြီးတော့နာမည်တက်ပြီးတော့ကဘာဗုဒ္ဓတက္ကသိုလ်ကြီးတစ်ခုဖွင့်ဖို့ဦးနှုတ်ကကြိုးစားခဲ့တယ်အဲ့ဒီမှာရုံးစပြီးညွန်ကြားရေးဝန်ကြီးခန့်တယ်ညွန်ကြားရေးဝန်ကတော့ဒကာကြီးဥဖေအောင်ဖြစ်ပါတယ်ဒုတိယညွန်ကြားရေးဝန်ကတော့နိုင်ငံတော်ကောင်စီဝင်ဖြစ်သွားတဲ့ဒကာကြီးဥလမောင်ဖြစ်တယ် ဒီဒကာကြီးနှစ်ယောက်ကဘုန်းကြီးကိုတော့အဘိဓမ္မာတွေကိုအင်္ဂလိပ်လိုသင်ပေးတဲ့ဒကာကြီးတွေပါဒီနေ့မှစာရင်သင်နေရင်းနဲ့သူတို့ကဗာပြောလဲဥပယောကဦးဇင်းတပည့်တို့ကသာသနာတော်ကိုဒီအမေရိကမှာမျိုးစင်ကိုအောင်မြင်မြင်သာသွားချပါချနိုင်ရင်ဒီမျိုးစင်လေးကြီးပေါ်အောင်ပြန်ပေါ်အောင်သူတို့မှရွတ်ဆောင်နိုင်တဲ့စွမ်းအားရှိပါတယ်ဆိုပြီးသူကဒီလိုပြောတယ် ဘာကြောင့်သူကဒီလိုပြောလဲဆိုတော့သူတို့ကဒီအမေရိကမှာအမေဘွဲ့လာယူခဲ့မှုတဲ့ပုံကိုဒီမှာနှစ်နှစ်လောက်နေခဲ့မှုတဲ့ပုံကိုဖြစ်ပါတယ်နော်အဲ့ဒီအထုံးတုံးကတော့ဘုန်းကြီးလည်းစိတ်ထဲမှာသူပြောတာနားထောင်လိုက်မိတာပဲရှိတယ်စိတ်မကူပါဘူးအမေရိကရောက်ဖို့လည်းမစင်စားခဲ့မိဘူးဒါပေမဲ့2000နှစ်ခုနှစ်လားသုံးခုနှစ်လားနော်အဲ့ဒီလောက်ကတကယ်ကြီးကိုရိုလင်ကပြင့်တဲ့အတွက်သူတို့မိသားစုကပြင့်တဲ့အတွက်အမေရိကစရောက်တယ်ရောက်တော့အဲ့ဒီမှာ ဂျိုးဇက်ဂုစတိန်ဆိုတဲ့သူတို့ကမ္မထမ်းဆရာတယောက်နဲ့နိုင်ဝက်လောက်တရားဆွနွေးခွင့်ရခဲ့ပါတယ်တခြားပုဂ္ဂိုလ်တွေနဲ့လည်းအထိုက်လျော်တရားဆွနွေးခွင့်ရတော့အဲဒီ2005ခုနှစ်မှာဒီ forest ဘာလဲ post print ဆိုတဲ့နေရာလေးမှာနလတရားစကန်တစ်ခုကျင်းပတယ်သူတို့ရဲ့ Massachusetts Forest Refuge မှာနလတရားစကန်ကတစ်ကြိမ်လေးလတရားစကန်ကတစ်ကြိမ်ကျင်းပခဲ့ပါတယ်နော် အဲ့ဒီလိုကျင့်ပတ်လိုက်တဲ့အတွက်ဘာဖြစ်ခဲ့လဲလို့မေးတော့မျိုးစေ့လေးတွေနည်းနည်းပါးပါးအောင်မြင်လာတာကိုတွေ့ရပါတယ်နော်ဒီကျင့်စဉ်တွေကိုစနစ်တကျဒီနေ့ကျင့်လိုက်တဲ့အခါသမထပိုင်းဝိပဿနာပိုင်းတွေကိုအောင်မြင်မြင်ကျင့်နိုင်တဲ့ပုဂ္ဂိုလ်လေးဦးလောက်ထွက်ပေါ်လာတာတွေ့ရတယ်ပဋိစ္စသမုပ္ပါဒ်ပိုင်းလောက်အထိရှုနိုင်တဲ့အောင်မြင်မြင်ရှုနိုင်တဲ့ပုဂ္ဂိုလ်ကတော့နှစ်ယောက်လောက်တွေ့ရတယ် ရုပ်ပိုင်းနံပိုင်းပြီးအောင်ရှုနိုင်တဲ့ပုဂ္ဂိုလ်ကတော့တယောက်လောက်တွေ့ရတယ်။ယုတ်ကမ္မထအတိရှုနိုင်တဲ့ပုဂ္ဂိုလ်ကတော့နှစ်ယောက်သုံးယောက်လောက်တွေ့ရတယ်။ကမ္မထပိုင်းအောင်မြင်တဲ့ပုဂ္ဂိုလ်တွေလည်းသုံးလေးယောက်လောက်တွေ့ရပါတယ်။အဲ့ဒီပုဂ္ဂိုလ်တွေကိုတန်တင်ပြတဲ့အနေနဲ့ဘုန်းကြီးကဒီတရားလင်တန်းမှလာရောက်ပြီးတော့နည်းနည်းဟောဖို့ဖိတ်ကြားထားပါတယ်နော်။ကိုယ့်ရဲ့ဒီမှာတော့ကမ္မထပိုင်းကိုသတိဖြင့်တို့ဇနီးမောင်နှံနှစ်ဦးကလာရောက်ဟောဖို့ဤပဲသတ်မှတ်ထားပါတယ်။ 73ရက်နေ့မှာတော့နိကီလို့ခေါ်တဲ့တက္ကသိုလ်ဆရာမတဦးကသူကရုပ်ပိုင်းနံပိုင်းကိုလာရောက်ဟောမှာဖြစ်ပါတယ်14ရက်နေ့ညမှာတော့ကေတလင်းဆိုတဲ့အမျိုးသမီးလေးတဦးကသူကတော့ပြိဿသမုပ္ပါပိုင်းကိုလာဟောပေးမှာဖြစ်တယ်16ရက်နေ့မှာတော့ဆိုင်လာကက်သရင်းဆိုတဲ့အမျိုးသမီးကသူကဝိပဿနာပိုင်းကိုလာဟောပေးမှဖြစ်တယ်။နောက် ဆက်ရှိရနေညမှာတော့ဂျိမ်းပါလဲမက်ဒွန်းနာဆိုတာနော်အဲ့ဒီပုဂ္ဂိုလ်ကသူကဝိပဿနာဘိုင်းကိုလာရောက်ဟောပေးမှဖြစ်ပါတယ်အလားတူပဲကနေဒါကဘုန်းကြီးတွေပဲဘုန်းကြီးတွေဘာကလည်းညတော့မသတ်မှတ်သေးပါဘူးဘရက်ဆိုတာဒါပြည့်တယ်သူလည်းလာဟောပေးပါလိမ့်မယ်နော်သူနဲ့မတွေ့ရသေးတော့ရက်သတ်မှတ်ချက်မယူပါဘူးပြောဆိုလိုတာကတော့ ဘုန်းကြီးပြောဆိုလိုတာကဒီယုတ်ဒီနန္ဒေဒီဒီနေ့ခေတ်မှာရှုလို့ရတယ်ဒီသမထတွေဟာဒီနေ့ခေတ်မှာရှုလို့ရတဲ့ပုံကိုယ်တွေရှိပါတယ်ဆိုတာကိုဘုန်းကြီးကပြောချင်တာပါနော်အဲဒီတော့အခုဒီမျိုးစင်လေးတွေကတော့ကျင်းချလိုက်တာတော့မှန်တယ်အပင်လေးတွေတော့ပေါက်လာတယ်ဒါပေမဲ့လို့မြေတော်မြောက်ပေးရမယ်ရေလောင်းပေးရမယ်အခြေအနေများစွာရှိပါသေးတယ်နော် ဒါကြောင့်ယုံကြည်ကြည်နဲ့ဘုရားရှင်ရဲ့တရားတွေကိုတက္ကကြီးတွေဒုမကြီးတွေလည်းတကယ်တမ်းလေ့လာလိုက်စားစေခြင်းပါတယ်နော်အဲ့ဒီမှာဒီသမုဒိယဓမ္မနုပါတိနဲ့ပတ်သက်ပြီးရှင်သာရိပုတ္တရာဟောထားတဲ့ဟောကြားချက်ကိုအခုဒီမှာဝိသုဒိမက်ကလည်းကိုးကားထားပါတယ်ဒီမှာလည်းဖော်ပြထားပါတယ်နော်လက္ခဏာ90 90ရူပခန္ဓာမှာဥရိယညာ9ပါးဝေယညာ9ပါး10ပါးပေါ့ရူပခန္ဓာမှာ10ပါးရှိသလိုဝေဒနာခန္ဓာသင်္ညေခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာဒီမှာလည်း10ပါးရှိတယ် အဲဒီတော့အားလုံးပေါင်းရင်လိုက်ရင်ဥရိယမြတ်ညာ7ပါးဒီ7ပါးကိုအကျဉ်းချုပ်လိုက်တော့ဝိဇာဒနာဥပါဒသင်္ခါရကံဆိုတဲ့အကြောင်းတရားတွေထင်ရှားဖြစ်လို့အကျိုးခန္ဓာ၅ပါးထင်ရှားဖြစ်ပုံကိုလည်းသိရမယ်အကျိုးခန္ဓာ၅ပါးတို့ရဲ့ဖြစ်မှုလည်းသိရမယ်ဝိဇာဒနာဥပါဒသင်္ခါရကံဆိုတဲ့အကြောင်းတရားတွေအကျွင့်ကြံမရှိကုံစင်အောင်ခြုံငိမ့်တာဘယ်တော့မှနောက်ထပ်ပြန်မဖြစ်ဘူးဘယ်တော့မှနောက်ထပ်ပြန်မဖြစ်ဘူးဆိုတာကတော့အနုပါဒနိရောဓကိုခေါ်ပါတယ်နော် ဒီအနုပါဒနိရောဓသဘောအဖြစ်ခြုံငိမ့်သွားခြင်းကြောင့်အကျိုးခန္ဓာ၅ပါးတွေလည်းအကျွင်းကြံမရှိကုန်စင်အောင်ခြုံငိမ့်သွားတယ်။အဲ့ဒီခြုံငိမ့်တဲ့အဆင့်အထိဒီဥရိယပြညာဘိမှာရှုရမှာဖြစ်တယ်။ဥရိယပြညာဘိမှာရှုရမယ်ဆိုတာကိုလည်းဝိသုဒ္ဓိမေအထက်ကရာမှာတခါကြီးတွေလှန်ကြည့်ရင်တွေ့နိုင်ပါတယ်နော်ဥရိယပြညာကမ်းမှာဒီတော့ဥရိယပြညာကိုရှုနေတဲ့ပုဂ္ဂိုလ်ကပုတ္တဇဉ်ပဲရှိပါသေးတယ်။ဒီပုတ္တဇဉ်ကနောက်တစ်ချိန်ရတ္တမေဆိုင်မဲ့အချိန်ခါမှာအဝိဇ္ဇာရဏဥပါဒသင်္ခါရကံဆိုတဲ့ အကြောင်းတရားတွေလုံးလုံးချုပ်သွားတဲ့အတွက်ပရိနိဗ္ဗာန်သုတိနောက်ဆွယ်မှာအကျိုးခန္ဓာ၅ပါးတွေလုံးလုံးချုပ်ငိမ့်တာကိုလှမ်းပြီးမြင်အောင်ရှုရမှာဖြစ်တယ်။မိမိရဲ့တန္တရာခရီးပြီးဆုံးမဲ့နေ့ကိုလှမ်းကြည့်တဲ့လုပ်ငန်းခွင်ဖြစ်ပါတယ်။ဒါဟာပိစုံပန်တဲ့တယ်မဟုတ်ပါဘူး။သူကအနာဂတ်သက်သက်ပဲနော်။ဒါကြောင့်ဘုရားရှင်ဒီတတိပဒံကျင့်စဉ်မှာပိစုံပန်တဲ့တယ်ပဲဟောတဲ့အတိတ်ကမဟုတ်ဘူးဆိုတဲ့ဒီစကားတွေဟာ သုတ်တန်ဒေသနာတော်ကို နားမလဲလို့ပြောကြတဲ့စကားတွေသာဖြစ်ပါတယ်နော်ကဲအဲ့ဒီဥစ္စာကတော့ဖတ်ကြည့်ရင်နားလည်လောက်တဲ့ဘုန်းကြီးပြောပြီးပြီနောက်တစ်ခုအတူချုပ်ဆိုတာလေးရှိတယ်စာမျက်နှာ83ကိုကြည့်လိုက်နော်အတူချုပ်ရှင်းလင်းချက်အဝိဇ္ဇာရဏဥပါဒသင်္ခါရကံစာသောအကြောင်းတရားများထင်ရှားဖြစ်ခြင်းကြောင့် အကျိုးခန္ဓာ၅ပါးတို့ထင်ရှားဖြစ်ပုံကိုသိအောင်မြင်အောင်ရှုခြင်းတည်းလေသမုဒိယဓမ္မနုပါတိမြည်ဒါသမုဒိယဓမ္မနုပါတိဆိုတဲ့စကားလုံးရဲ့အဓိပ္ပာယ်ကိုရှင်းထားတာအကြောင်းတရားအဖြစ်ဖြစ်မှုကိုသိအောင်မြင်အောင်ရှုသောပစ္စယတော်ဥရိယဒသနဉာဏ်တိအကျိုးခန္ဓာ၅ပါးတို့၏ဖြစ်မှုဥရိယကိုသိအောင်မြင်အောင်ရှုခြင်းတည်းလေသမုဒိယဓမ္မနုပါတိမြည်အကျိုးခန္ဓာ၅ပါးတို့၏ခန္ဓာအဖြစ်ဖြစ်မှုဥရိယကိုသိအောင်မြင်အောင်ရှုသောခန္ဓာတော်ဥရိယ ဒသနဉာဏ်တိဝိဇာရဏဥပဒါတိကာရကံစားသောအကြောင်းတရားတို့၏နောက်တဖန်မဖြစ်သောချုပ်ခြင်းဖြင့်အကျွင့်ကြံမရှိကုံစင်အောင်ခြုံငင်းခြင်းကြောင့်အကျိုးခန္ဓာ၅ပါးတို့၏နောက်တဖန်မဖြစ်သောချုပ်ခြင်းဖြင့်အကျွင့်ကြံမရှိကုံစင်အောင်ခြုံငင်းမှုကိုသိအောင်မြင်အောင်ရှုခြင်းသည်လိဝေယဓမ္မနုပါတိမိအကြောင်းတရားအဖြစ်ချုပ်မှုကိုသိအောင်မြင်အောင်ရှုသောပစ္စယတော်ဝေယတဒနာဉာဏ်တည်းတဲ့ အကျိုးခန္ဓာ၅ပါးတို့ချုပ်မှုဝရကိုသိအောင်မြင်အောင်ရှုခြင်းသည်လေဝရဓမ္မနုပါတိမိအကျိုးခန္ဓာ၅ပါးတို့ခန္ဓာအဖြစ်ချုပ်မှုဝရကိုသိအောင်မြင်အောင်ရှုသောခန္ဓာတော်ဝရတဒနာဉာဏ်ဒီဆိုပြီးတော့ဒီလိုရှင်းထားတယ်ဒါအတူချုပ်ပဲဒီသမုဒိယဓမ္မနုပါတိဝရဓမ္မနုပါတိဆိုတာစကလုံးလေးတွေကဘုရားရှင်ကတတိပဌာန်ရဲ့ခြာပတာတိုင်းခြာပတာတိုင်းမှာအမြဲတမ်းဟောတယ်သူဉာဏ်နဲ့သူနေရတကအပြည့်ဟောထားတာဟောထားတာဒီသမုဒိယဓမ္မနုပါတိဆိုတာဘာလဲ ဝေယဓမ္မနုပါတိဆိုတာဘာလဲဒါကိုတိတိကျကျသိအောင်လေ့လာဖို့လိုတယ်တိတိကျကျသိမှလုပ်ငန်းခွင်ကိုလည်းမိမိတို့ကကျင့်တတ်မှဖြစ်တယ်ဒီတော့ဘယ်ပုံဘယ်ပန်းဘယ်နည်းလမ်းအပြင်ကျင့်ရမလဲအဲ့ဒီကျင့်စဉ်ဘိုင်းကိုတော့ဘုန်းကြီးပရိစ္ဆာသပုပ္ပဘိုင်းမှာအတော်အသင့်ရှင်းလင်းထားပါတယ်အဲ့အပိုင်းကြမှာထပ်ပြီးဆွနေပါနော်ဒီမှာကြီးအောက်မှာအကြောင်းတရားတော့ခြုံငင်းမိအချိန်ဆိုတာဒါလေးကအရေးကြီးလို့ဘုန်းကြီးလည်းနည်းနည်းထည့်ထားပါတယ်နော် အဝိဇ္ဇာនិရောဓရူပនិရောဓောတိအကမကညာနေနအဝိဇ္ဇာယအနုဘာဒនិရောဓတောအနာဂတတရူပတအနုဘာဒនិရောဓဟောတိပစ္စယဘာဝေအဘာဝတောဒါကမဟာတိကဒုတိယအတွက်စာမျက်နှာ421မှာဖော်ပြထားတာပါအဝိဇ္ဇာនិရောဓအဝိဇ္ဇာချုပ်ခြင်းကြောင့်ရူပនិရောဓောယုတ်တရားချုပ်တယ်ဘယ်ချင်းခံမှချုပ်မယ်ဆိုတာကိုသူကရှင်းထားတယ် နောအနာဂကလဝေအရတမေကိုရမည်အချိန်တည်းဝိဇာတနာဥပဒံတိခါရကံစာသောအကြောင်းတရားတို့ကနောင်တဖန်မဖြစ်သောချုပ်ချင်းဖြင့်အကျွတ်ကြံမရှိဂုံစီအောင်ခြုံငိမ့်သွားတယ်။ဘုန်းကြီးတို့ခြုံငိမ့်မှုကနှစ်ခုရှိပါတယ်သာသနာတော်မှာနော်။ဥပါဒနိရောဓနှင့်အနုပါဒနိရောဓဆိုပြီးနိရောဓနှစ်မျိုးရှိတယ်။ဥပါဒနိရောဓဆိုတာကဒီသင်္ခါရတရားတို့ရဲ့ရုပ်တည်နာနေရဲ့ဓမ္မတအတန်ဖြစ်ပြီးနေပြစ်တယ်။အဲ့ဒါဒါပေမဲ့အကြောင်းကမကုံသေးရင်နောက်တစ်ဖန်ပြန်ပြီးတော့ဖြစ်ခွင့်ရှိတယ် အကြောင်းကမကုံသေးတယ်ပဲကံကမကုံသေးဘူးထပ်ဖြစ်မှာပဲဒါကြောင့်ထပ်ဖြစ်ခွင့်ရှိတဲ့ခြုံငင်းခြုံငင်းမှုကိုတော့ဥပါဒနိရောဓလို့ခေါ်တယ်ခုဒီမှာကနောက်တတပံဘယ်တော့မှမဖြစ်တော့ဘယ်တော့မှမဖြစ်တဲ့ခြုံငင်းမှုကိုအနုဘာဒနိရောဓလို့ခေါ်ပါတယ်အဲ့ဒီအနုဘာဒနိရောဓသဘောအဖြစ်ခြုံငင်းသွားတာကိုသိအောင်မြင်အောင်ဥရိယပြဉာဏ်ကိုရှုနေတဲ့ပုဂ္ဂိုလ်ကရှုရတော့မှဖြစ်ပါတယ်နော် ကိုယ်စင်အောင်ချုပ်ချင်းကြမည်ဖြစ်ရင်းခဲ့သောအကြောင်းတရားတို့၏နောက်တစ်ဖန်မဖြစ်သောချုပ်ချင်းဖြင့်အကျဉ်းကြံမရှိကိုယ်စင်အောင်ချုပ်ချင်းခြင်းကြောင့်အကျိုးခန္ဓာ၅ပါးတို့သည်လိပြိဋိဘာနာသုတိအခိုက်တွင် နောက်တစ်ဖန်မဖြစ်သောချုပ်ချင်းဖြင့်အကျဉ်းကြံမရှိကိုယ်စင်အောင်ချုပ်ချင်းကြ၏ရင်းခဲ့သောချုပ်ချင်းမှုကိုယောဂီပုဂ္ဂိုလ်သည်ဥရိယပြဉာဏ်ပိုင်းတွင်သိအောင်မြင်အောင်ရှုအမိဖြစ်ပေသည်နော်ကာယတသက်တာရှိတော်သည်ဟုသိသောဉာဏ်နှင့်ထင်သောတတိ အပြည့်တတဲ့ကိုယ်သာတည်သောဘင်္ဂညာမဆိုင်အထက်ပိုင်းဝိပဿနာညာအခိုက်တို့၌ယောဂီပုဂ္ဂိုလ်သည်ယုတ်ကလမြကိုပင်မတွေ့မမြင်တော့ပဲယုတ်ပရမအစုအပုံသက်သက်ရူပခါယနံပရမအစုအပုံသက်သက်နာမခါယမြတ်သာတွေ့မြင်တော့သည်ကလတ်တော်မမြင်တော့ဘူးနော်ယင်းကဲ့သို့သောအတိညာကဝိပဿနာဉာဏ်၏အစဉ်စဉ်တိုးပွားရာဝိပဿနာဉာဏ်နှင့်ရှင်တော်လျက်ရှိသောတတိအစဉ်စဉ်တိုးပွားရာအတွက်ပင်ဖြစ်ပေသည် ဒီလိုဖြစ်လာမှဒီလိုပရမတ်တသက်ပဲမြင်တယ်အစ္ဆတန်ကြီးလည်းပရမတ်တသက် ရုပ်တသက်နာမ်တသက်ပဲအတုံးခဲဆိုတာဘာမှမတွေ့တော့ဘူးဗိဓာကြီးလည်းရုပ်တသက်နာမ်တသက်အတုံးခဲဆိုတာဘာမှမတွေ့တော့ဘူးအတိတ်ကြီးလည်းထုံနည်း၎င်းအနာဂတ်ကြီးလည်းထုံနည်း၎င်းကာလသုံးပါးလုံးမှာအစ္ဆတပဲကြည့်ကြည့်ဗိဓာပဲကြည့်ကြည့်ရုပ်ပရမတ်တသက်ပဲတွေ့တယ်အဲ့ဒီပရမတ်တရားတွေကအကုန်လုံးပြည့်ပြည့်နေတယ် အဲ့ဒီသဘောကိုကြည့်ပြီးတော့မှသူကအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးတန်တင်ပြီးတွင်ဉ္ဇဝိပဿနာရှုလိုက်တဲ့အချိန်ခါဝိပဿနာဉာဏ်တွေကရင့်ကျက်လာပြီးဆိုရင်တော့ရင့်ကျက်လာတဲ့ဝိပဿနာဉာဏ်တို့ရဲ့အဆုံးမှာအရိယာမဉ္ဇဉ်ဘုံဉာဏ်ပေါ်လာမယ်ထိုအရိယာမဉ္ဇဉ်ဘုံဉာဏ်တို့ကအသင်္ကတတအငိမ့်တနိဗ္ဗာန်ကိုလှမ်းအာယုံယူကြမှာဖြစ်ပါတယ်နော်အဲ့ဒီအချိန်ခါကြတော့မှလောကီနိရောဓသစ္စာရိယောလောကုတ္တရာနိရောဓသစ္စာရိယောသစ္စာ၄ပါးလုံးကိုဟုတ်တိုင်းမှန်စွာသိကြမှာဖြစ်တယ် သို့တော့ဒီနေရာမှာချွင်းချက်ကလေးတွေတော့ရှိပါတယ်ပုဂ္ဂိုလ်တိုင်းဒီလိုဖြစ်မလားဆိုတော့ဒါကတော့မပြောနိုင်ဘူးနော်ပါရမီကဝိပဿနာဉာဏ်ကိုရင့်ကျက်အောင်ကြိုးစားတော်လဲမရင့်ကျက်တဲ့အချိန်လည်းမဖြစ်နိုင်ဘူးဒါအကြောင်းတစ်ခုနောက်အကြောင်းတစ်ခုကတော့စူကြီးဗာများဖြစ်ကြပါတယ်နော်ဘုန်းကြီးတရားပြတဲ့အချိန်ကမှတချို့စူကြီးဗာတွေလည်းတွေ့ကြတယ်ဒီသင်္ကာရုဘက်ကဉာဏ်ရောက်လာပြီဆိုရင်ဘာပေါ်လာလဲသူတို့တချို့ရင့်ကျက်နေတဲ့ပါရမီရှိတဲ့သူတော်ကောင်းတွေကြတော့တစ်ချိန်ကအတိတ်က တခုသောဘဝမှာဘုရားတဆူဆူထမ်းမှာဗျာဒိတ်ခံခဲ့တယ်အဲ့ဒီဗျာဒိတ်ခံခဲ့တဲ့အာယုံကဒီသင်္ခါရုပ္ပကံရောက်တဲ့ရောက်တဲ့အခါမှာလလပေါ်တာပါရမီသိမ့်မရင်ညောင်းသေးဘူးဆိုလို့ရှိရင်လေသူတို့အတိတ်ကတဆူဆူသောဘုရားရှင်ရဲ့ထမ်းဖို့မှာဗမ္မာသမ္ဗုဒ္ဓဘုရားရှင်အဖြစ်ကိုရရှိဖို့ရအတွက်ဆုတုပန်ထွားတဲ့အာယုန်တွေကလာလာပေါ်တယ်။အဲဒီလိုလာပေါ်လိုက်ရင်ဘာဖြစ်လဲသူတို့ကဆက်ပြီး တရားအမက်ဖို့နိဗ္ဗာန်ရလောက်အောင်ဆက်ပြီးတရားအထုတ်ခြင်းနဲ့ဆန္ဒတတ်တယ်မရှိတော့ဘူးဥပမာဘုန်းကြီးတို့ဘုရားအလုံးတော်သူမေတ္တာရှင်သေဆိုကြစို့နော်သူမေတ္တာအလုံးကြမှုတဲ့သူမေတ္တာရှင်သေကဒီပင်္ဂရာဘုရားရှင်ရဲ့ဌာနဘုံမှာနိယတဗျာဒိပန်းကိုဆင်မြန်းနေပါတယ်အဲ့ဒီအချိန်ခါမှာအကယ်၍သူကသာအလိုရှိခဲ့မယ်ဆိုရင် ဒီပင်ကရာဘုရားရှင်ကလည်းတပုတ်တခါထာဆိုတဲ့တရားသစ္စာလေးပါးနဲ့ဆက်တဲ့တရားစကားလေးဟောလိုက်မယ်ဆိုရင်သူအရတ္တဖို့ပေါ့အထိရမယ်။ဒီလောက်အထိပါရမီတွေကရင့်ကျက်ပြီးဖြစ်ပါတယ်။ဘာဖြစ်လို့ဒီလောက်ပါရမီတွေကရင့်ကျက်နေတယ်လဲဆိုတော့ဒီပင်ကရာဘုရားရှင် မပွင့်ခင် ရှေးဘိုင်းကိုလှမ်းကြည့်လိုက်တော့သာမအတိအကျဖော်ပြထားတာမရှိပေမဲ့လို့ယသောဒိရာထေရီအာဘာဓမ္မာယသောဒရာထေရီကသူပြိဋိနိဗ္ဗာန်စံမဲ့နေ့မှာ ဘုရားရှင်ကိုလျှောက်ထားတဲ့စကားကိုကြည်လိုက်ရင်တော်တော်လေးကြေကွဲဖို့ကောင်းပါတယ်နော်သူကဘာလျှောက်ထားလဲအရှင်ဘုရားရဲ့မြောက်သားတော်အလုငါတပည့်တော်အရှင်ဘုရားရဲ့ပါရမီကိုကုညီဖြစ်နိုင်ရန်အတွက်ဆုတောင်းပန်တော်ခဲ့တဲ့ဘုရားအဆုကောင်းသည်နှစ်ကလေးကြော်တယ်ဆိုပြီးသူကဒီလိုရှင်းထားတယ်ဂရေတသိန်းကျော်လဲဆိုပြီးတော့ရှင်းထားတာအဲ့အဲ့ဂရေကတော့ဆက်ပြီးတော့ဘုန်းကြီးတို့ဘုံမောစရောဖះနဲ့ ဘုမောသတော်ဘုရားကဘုန်းကြီးငယ်စဉ်ယဟန်တဝါလောက်ကဆိုကြပါစို့သူရှိမှဘုန်းကြီးတိလက်ခံကိုတက်ဖူးပါတယ်ဘုန်းကြီးရဲ့ဆရာသမားတော်ဘူးတယ်သူနဲ့ဆက်မိတော့ဆွေးနွေးတော့သူကအဲ့ဒီကောဋိတရာဒီတကယ်ကိုမဟောဘဲနဲ့30ကိုဟောတယ်ဆိုပြီးသူကတော့ဒီလိုရှင်းလင်းတင်ပြပေးပါတယ်နော်ထားပါတော့ဘုရားအစုပေါင်းကခုဒီမင်္ဂလာဘုရားရှင်ကနေပြီးတော့ကသဗ္ဗဘုရားရှင်အထိပွင့်ကပွင့်တော်မူခဲ့တဲ့ဘုရားတွေကိုရေတွက်ကြည့်မယ်ဆိုရင် 24စုပဲရှိပါတယ်ခုဘောရမမြတ်စွာဘုရားရဲ့ဒီပင်ကရမြတ်စွာဘုရားမပွင့်ခင်ပွင့်ထုံးပေါ်ပေါက်သွားတော်မူခဲ့တဲ့တနင်္ဂရမေတင်္ဂရတရဏင်္ဂရဆိုတဲ့ဘုရားရှင်၃ပါးပါပေါင်းလိုက်ပါမှနှစ်ချက်ရှိစုပဲရှိတယ်သူစုတော်ပန်ထွက်ခဲ့ရတဲ့ဘုရားစုဘောကသိနေချီရှိနေတယ်ဘလောက်များမယ်ဆိုတာကြည့်ပေါ့နော်ဒါ ဒီပင်ကရဘုရားရှင်မတိုင်ခင်တည်းကဒီတပ်ပညွတ်တန်ရဖို့ရအတွက်သူကသုရုပန်ထွားပြီးပါရမီတွေဖြည့်ခဲ့တာသူရဲ့ပါရမီတွေကရင်းညောင်းလာပြီရင်းညောင်းလာတဲ့အတွက်အကယ်၍များသူဟာအလွန်ရှိခဲ့မယ်ဆိုရင်ထိုနေ့မှာသစ္စာလေးပါးနဲ့စတင်တဲ့တရားခါရလေးတစ်ပုဒ်လောက်နာကြားခွင့်ရယုံနဲ့အရတ္တဘုံရနိုင်တဲ့ပါရမီမျိုးစုရှိတယ်ဒါပေမဲ့ तू မလို့ခြင်းဘူး तू ဆန္ဒတက်ကအဲ့အရတ္တဘုံကိုမယူခြင်းဘူး မယူခြင်းတဲ့အတွက်သမ္မာသမ္ဗောဓိညာရရှိအတွက်သာသူကအလိုရှိတော့သူအလိုရှိတဲ့စုပြည့်မလားမပြည့်ဘူးလားဆိုတာကိုဒီပင်္ဂရာဘုရားရှင်ကလှမ်းမြော်ကြည့်လိုက်တော့နောက်လင်းသိချင်းတဲ့ကဘာတသိကြရင်တော့ပြည့်တော်မယ်ဆိုတာသူကမြင်တယ်အဲ့ဒါမှဗျာဒိပေးသွားတာနော်ဒါကြောင့်ဆိုလိုတာကဘုရားအလောင်းတော်များဟာဒီသင်္ခါရုပ္ပကဉာဏ်ကိုရောက်ပြီဆိုရင် ရှေ့ကိုဆက်ပြီးအထုတ်ခြင်းနဲ့ဆန္ဒတမရှိမရှိရင်တော့သူတို့နိဗ္ဗာန်ကိုမျက်မှောက်မပြုတ်နိုင်ဘူးဒီသဘောတော့ရှိတယ်။ကဲအဲ့ဒီမှာကာယတသက်တာရှိတော့ဒီလိုသိလိုက်ရင်ဒီအာနာပါနကျင့်စဉ်ကလည်းသူကအရတ္တဘုဖို့မရောက်နိုင်ဘူးလား။ရောက်နိုင်တယ်နော်။အဲ့ဒီတော့အနိတိဒောသဝိဟရတိနသကိစီလောကေဥပတိယတိထိုယဟန်တိတဏှာတိတို့ဖြင့်မမီမတွေ့မူရလိနေလောက၌ တစုံတစ်ခုသောတရားကိုမျှလီငါငါဥစ္စာဟုဆွလန်းမှုဆွလီမဆွလန်းအဲ့တော့လောကဆိုတာကတော့ဥပခန္ဓာဥပါဒာနဲ့ခန္ဓာ၅ပါးဆိုတဲ့လောကနော်အဲ့ဒီလောကမှာဘယ်ခန္ဓာကိုဘယ်တရားကိုမျှငါပဲငါဟာပဲလို့ဆွလန်းမှုလည်းမရှိတော့ဘူးအစွဲတွေအကုန်ပြုတ်သွားပြီနော်ဒါအရဟတမေအထိဘုရားကအရဟတဖို့ပေါက်သည့်အထိအာနာပါနကျင့်စဉ်ကိုဟောထားတာဒီတော့အာနာပါနကမ္မဋ္ဌာန်းကိုအရဟတဖို့ပေါက်အထုတ်ခြင်းနဲ့ဆိုရင်ဘုရားဟောတဲ့ကျင့်စဉ်အတိုင်းလိုက်အထုတ်ဖို့တော့မလိုဘူးလား ကိုကလမ်းတဲ့ထွင်ပြီးသွားမယ်ဆိုရင်တော့ရောက်ပါမလားရောက်ပါဘူးရာဇကြိုသွားတဲ့လမ်းကိုဖြောင်းဖြောင်းမသွားပဲထိတ်တိုက်ဆန့်ကျင်ပဲလမ်းတစ်ခုကိုလိုက်သွားရင်ရာဇကြိုရောက်မလားမရောက်ဘူးဒီတိုင်းပဲခုနိဗ္ဗာန်သွားတာကတစ်ကြောင်းပဲလမ်းတစ်ကြောင်းပဲရှိတယ်ဒီတစ်ကြောင်းကိုထိတ်တိုက်ဆန့်ကျင်ပဲလမ်းတွေကိုယူပြီးသွားနေခဲ့မယ်ဆိုရင်ရောက်ပါမလားမရောက်နိုင်ဘူးဒါကိုနည်းနည်းယုံကြည်ဖို့လိုတယ်နော်ကဲခုနကအရိယပဋ္ဌဘိုင်းလေးနဲ့ပတ်သက်တဲ့ရှင်းလင်းချက်ကလေးနည်းနည်းလေးအဲ့85မှာကြည့်ပါနော် 85မှာအရိယပဋ္ဌသံပဇိညရှုခွက်နော်နှစ်ခုလုံးပေါင်းပြီးတော့ဘုန်းကြီးဒီမှာပြောထားမယ်အဲဒီတော့ပြောတော့နားလည်အောင်ကတော့ဟိုဘက်ကိုနည်းနည်းလေးဒီကိစ္စဘုန်းကြီးမေ့သွားလို့ပဲဟိုဘက်ကိုနည်းနည်းလှမ်းကြည့်လိုက်ပါအရိယပုဂ္ဂိုလ်ဆင်ញင်ရဲ့အပိုင်းလေးပြီးအောင်ဘုန်းကြီးဖတ်လိုက်နော်အဲဒီတော့ဝိပဿနာပိုင်းခိုင်းပိုင်းမှာထိုယဟန်ဤကာယသည်အကျဉ်းချင်းအမူအရာအဖြစ်ကြီးနေထိုကာယကိုထိုထိုအမူအရာအဖြစ်သိဒါကသမထပိုင်း ဝိပဿနာပိုင်းနှစ်ခုရောပြီးတော့ဘုရားဟောထားတယ်နော်အောက်ပိုင်းကတော့ဝိပဿနာပိုင်းသက်သက်ဤသို့မိမိကာယ၌မူလီကာယကိုအကျဉ်းရှုလို့ရှိသည်ဖြစ်ပေနေဘာကာယလဲနာမကာယရူပကာယရောက်နာမယ်နော်ဒါကိုသဘောပေါက်ဖို့လိုတယ်သူတို့ဘာဤကာယ၌မူလီကာယကိုအကျဉ်းရှုလို့ရှိသည်ဖြစ်ပေနေမိမိသူတို့ဘာနှစ်ဦးသားတို့ဤကာယ၌မူလီကာယကိုအကျဉ်းရှုလို့ရှိသည်ဖြစ်ပေနေဟုတ်တယ်မလား ရူပခန္ဓာနာမခန္ဓာတွေကိုအစ္ဆဒဗိဒ္ဓရှုရမယ်ဆိုတော့ခုနကအာနာမနာဘိုင်းနဲ့သွားမတူဘူးလားအတူတူပဲနောက်ကာယနဲ့နောက်တစ်ဆင့်ကာယနဲ့ဖြစ်ကြောင်းတရားနဲ့ဖြစ်ခြင်းသဘောကိုအကျဉ်းချင်းရှိရှုလေရှိသည်ဖြစ်ပေမူလိနေကာယနဲ့ပြတ်ကြောင်းတရားနဲ့ပြတ်ခြင်းသဘောကိုအကျဉ်းချင်းရှုလေရှိသည်ဖြစ်ပေမူလိနေအဲ့ဒါကသမုဒိယဓမ္မနုပါတိနဲ့ဝေယဓမ္မနုပါတိနော်ကာယနဲ့ဖြစ်ကြောင်းပြတ်ကြောင်းတရားနဲ့ဖြစ်ခြင်းပြတ်ခြင်းသဘောကိုအကျဉ်းချင်းရှုလေရှိသည်ဖြစ်ပေမူလိနေအဲ့ဒါကခုနက ဝိဇ္ဇာတနာဥပါဒသင်္ခါရကံတွေကြောင့်ယုတ်တိဏ္ဍိထင်ရှားဖြစ်တာကိုသိအောင်ရှုမယ်။ဝိဇ္ဇာတနာဥပါဒသင်္ခါရကံတွေချုပ်ခြင်းကြောင့်ခန္ဓာ၅ပါးတို့ချုပ်တာကိုသိအောင်မြင်အောင်ရှုရမယ်။နောက်တစ်ခုထို့ပြင်ကာယတိတာလင်ရှိဟုထိုယံဤအာတတိတိရှိရှုခြင်းထိုတတိတိအစင်းစင်သောအစင်းစင်ဝိပဿနာဉာဏ်တိုးပွားခြင်းငါသာဖြင့်အစင်းစင်ဝိပဿနာတတိတိုးပွားခြင်းဝိပဿနာရှင်နဲ့ဝိပဿနာဉာဏ်နဲ့ရှင်နေတဲ့တတိပါပဲနော်။ ဝိပဿနာဉာဏ်ဖြင့်ရှင်နေတဲ့တတိတဖန်တိုးဝါခြင်းဟာသာဖြစ်ထိုယံသည်တဏှာတတိတို့ဖြင့်မမိတွယ်မူရလိနေဥပါဒာနဲ့ခန္ဓာ၅ပါးတည်းဟူသောလောက၌တစုံတရားကိုမျှလီငါငါ၏ဥစ္စာဟုဆွဲလီမဆွဲလန်းလောက၌တစုံတရားကိုမျှလီဆွဲလန်းမဆွဲလန်းယဟန်တို့ဤသို့လိယဟန်သည်ကာယ၌ကာယကိုအကျဉ်းချင်းရှုလေရှိသည်ဖြစ်၍နေ၏ဒါအရိယဘုတ်ကိုရှုရင်ဘယ်လိုရှုရလဲဆိုတာနော်အရိယပဋ္ဌာန်ပဲအရတ္တဘုတ်ပေါ့ပဲနော် ဘုန်းကြီးပုတ်ခတ်တာတော့မဟုတ်ဘူးနော်ခေမောနီးအရကိုသွားတာကိုသွားတယ်လို့သိရုံနဲ့အဲ့ဒီပုံစံအဆင့်ရောက်မလားမရောက်နိုင်ဘူးနော်ဒါကိုတော့တတိရှိဖို့လိုတယ်နောက်တတိနာမစဉ်ဆင်ခြင်တဲ့အပိုင်းလေးအောက်ကနည်းနည်းဆက်ဖတ်လိုက်မယ်တူနေလို့နော်ယဟန်တို့တဖန်ထုတ်ပြင်လီယဟန်သည်ရှေ့သို့တိုးရနောက်သို့ဆုတ်ရ၌တံပစဉ်ဉာဏ်ဖြင့်ပြုလျက်ရှိရှေ့သွားရင်လည်းတံပစဉ်ဉာဏ်လေးနဲ့နောက်ပြန်ဆုတ်လည်းတံပစဉ်ဉာဏ်လေးနဲ့နော် လူယုံကြည်ရာတစောင်းကြည်ရာ၌တမ္ပဇဉဏ်ဖြင့်ပြုလျက်ရှိကိုယ်ရာဆန့်ရာ၌တမ္ပဇဉဏ်ဖြင့်ပြုလျက်ရှိဒုက္ခသပိတ်တငန်းကိုဆောင်ရာ၌တမ္ပဇဉဏ်ဖြင့်ပြုလျက်ရှိစားရာတောက်ရာခဲရာလျှက်ရာ၌တမ္ပဇဉဏ်ဖြင့်ပြုလျက်ရှိကျင်ကြီးကျင်ငယ်ဆွံ့ရာ၌တမ္ပဇဉဏ်ဖြင့်ပြုလျက်ရှိသွားရာရရာထိုင်ရာအိပ်ရာနိုးရာပြောရာဆိတ်ဆိတ်နေရာ၌တမ္ပဇဉဏ်ဖြင့်ပြုလျက်ရှိဘယ်လိုပြုရမလဲဆိုတာကိုနောက်ပိုင်းမှာဘုန်းကြီးရှင်းထားလို့အဲ့ဒါပြောခြင်းလို့နော် အဲဝိပဿနာဘိုင်းကခုနကအရိယာပဋ္ဌာဘိုင်းနဲ့အတူတူပဲတစ်နှစ်သုံးလေးအဲ့ဒီအစီအစဉ်တိုင်းနော်ဒါပုံသေးဘုရားဟောနေတာပဲတတိပဋ္ဌာန်ခြားပဒတိုင်းခြားပဒတိုင်းမှာပဲနော်ကဲခုနက85ကိုပြန်သွားလဲအဲ့ဒီဥစ္စာဘာလဲဘယ်လိုရှုရတယ်ဆိုတာကိုရှင်းပြမယ်နော် 85မှာကြည့်ကိဉ္စာပိဟိယံကိစီကမ္မထာနတတတတံပဇနဒေဝတံပိစတိမြည်သည့်ကမ္မထံကိုမဆိုးပွားများအထုတ်သောအခါတတိတံပဇင်ညာနှင့်ပြည့်စုံပါမှသာလျှင်ယင်းကမ္မထံဘာဝနာသည်ပြည့်စည်ပြည့်စုံနိုင်၏ဤအထက်ပါအထက်ကရာဤဖွင့်ဆိုချက်များနှင့်အညီသမထကမ္မထံကိုဖြစ်စေဝိပဿနာကမ္မထံကိုပဲဖြစ်စေမြည်သည့်ကမ္မထံကိုမဆိုးပွားများအထုတ်ရာ၌ အရိယပဋ္ဌာပိုင်းဆိုင်ရာရှုွက်ရမဇင်ပိုင်းဆိုင်ရာရှုွက် တို့ကို စနစ်တကျရှုသင့်ပေသည်ထို့သောရှုတတ်ရာဤတွင်အကျဉ်းချုပ်၍ရေးသားတင်ပြပါမယ်နော်ပုဏ္ဏသဗ္ဗံဘိက္ခဝေဘိက္ခုကိစ္ဆံတော်ဝကိစ္ဆံမိတိပသနာတိထိတော်ဝထိတော်မိတိပသနာတိနိသိဏောဝနိသိဏောမိတိပသနာတိတရားနောဝတရားနောမိတိပသနာတိသွားလင်လဲသွားတယ်လို့သိတယ်ရက်လင်လဲရက်တယ်လို့သိတယ် ထိုင်ရင်လဲထိုင်တယ်လို့သိတယ်အိပ်ရင်လဲအိပ်တယ်လို့သိတယ်ဘယ်လိုသိတာလဲဒါကအရေးကြီးတာနော်ဘယ်လိုသိတယ်ဆိုတာကိုဘုန်းကြီးအာဘော်နဲ့ဘုန်းကြီးမပြောဘူးနော်အောက်မှာကြည့်နောက်တစ်ခုတမ္ပဇင်ပိုင်းလေးခုနကဟာလေးပြန်ရေးထားတယ်ပုဏ္ဏသပရံဘိက္ခွေဘိက္ခုအဘိက္ခန္တိပရိက္ခန္တိသမ္ပဇာနာဂါရီဟောတိစသည်ဖြင့်ဘုရားဟောထားတာနော်အဲ့တော့ရှေ့သို့တက်ရနောက်သို့ဆုတ်ရနဲ့တမ္ပဇင်ညာဖြင့်ပြုလို့ရှိတဲ့တဲ့ကြည်ရဆောင်းခဲ့ကြည်ရနဲ့တမ္ပဇင်ညာဖြင့်ပြုလို့ရှိကိုယ်ရဆန့်ရနဲ့တမ္ပဇင်ညာဖြင့်ပြုလို့ရှိ ဒုက္ခသဘိတ်တငန်းကိုဂိုင်းဆောင်ရာ၌တမ္ပဇဉ်ညာဖြင့်ပြုလို့ရှိစားရတောက်ရခဲရလှဲရ၌တမ္ပဇဉ်ညာဖြင့်ပြုလို့ရှိယဉ်ကြီးစွန့်ရကျင်ငယ်စွန့်ရနှင့်တမ္ပဇဉ်ညာဖြင့်ပြုလို့ရှိသွားရရရထိုင်ရအိပ်ပြောရနိုးလာရစကားပြောရစိတ်စိတ်နေရ၌တမ္ပဇဉ်ညာဖြင့်ပြုလို့ရှိဒါကတမ္ပဇဉ်ပိုင်းရှုခွက်ပဲနော်ဤအထက်မှာဇာပိုက်နှစ်ပိုက်တို့တွင်ပထမဇာပိုက်ကရိယာပထာပိုင်းဆိုင်ရာပထမဆင့်ရှုခွက်ဖြစ်ပဲ။ ဒုတိယစာပိုင်ကသံသင်ပိုင်းဆိုင်ရာပထမဇင်ရှုခွက်ဖြစ်သည်ယင်းရှုခွက်တို့ကတစ်ခုနဲ့တစ်ခုဆက်ဆက်မှုရှိနေယင်းရှုခွက်တို့ကိုဘုရားရှင်အလိုတော်ကြအတိုင်းမြည်တို့မြည်ပုံရှုရန်ဖြစ်သည်ကိုအထက်ကရာတိကာတို့နှင့်အကျဲကျဲကျဲပြန့်ပြန့်ရှင်းလင်းတင်ပြထားတော်မူကြ၏ယင်းရှင်းလင်းဖွင့်ဆိုချက်များကိုအကျဉ်းချုပ်၍ရေးသားတင်ပြပေးရနော် အောက်မှကြည့် ကိသံတော်ဝကိသံမိတိပါဇာနာတိထိတော်ဝထိတော်မိတိပါဇာနာတိနိသိဏောဝနိသိဏောမိတိပါဇာနာတိတရားနောဝတရားနောမိတိပါဇာနာတိတိဣမသမိဌာနိအဒါနဣရိယာပဋ္ဌကတိတာနော်။ဘာပြောတာလဲဆိုတော့ဘုန်းကြီးတို့သွားရင်သွားတယ်လို့သိမယ်အရိယာပဋ္ဌဘိုင်းမှာရရင်ရတယ်လို့သိတယ်ထိုင်ရင်ထိုင်တယ်လို့သိတယ်အိမ်ရင်အိမ်တယ်လို့သိတယ်အဲ့ဒီအပိုင်းမှာသွားတာကအရိယာဘုခက်ရှည်ရှည်သွားတာခက်ရှည်ရှည်ဆိုတာက ဒီရွာကနေဒီရွာသွားတယ်ဒီမြို့ကနေဒီမြို့သွားတယ်စသည်ဖြင့်ပေါ့နော်အဲအရိယာဘုတ်ရှေးတဲ့အချိန်ခါမှာသွားပုံဤစနစ်ရပ်ပုံထိုင်ပုံအိပ်ပုံဤစနစ်တွေကိုဘုရားကဟောတယ်တဲ့နော်အဘိက္ခံတေပရိက္ခံတေအလောကိတေဝီလောကိတေသမိန်စီတေပတာရိတေဒီအိမသမိန်မစ္စည်းမှာခုနကစကားလေးကိုပြန်ကြည့်ပါနည်းနည်းနော်ရှင်းတို့တက်ရ1နောက်သို့ဆုံးရ2နော်နောက်သို့ဆုံးရ တဲ့တဲ့ကြီးဟာစောင်းကဲကြီးဟာ၌ကိုယ်ဟာဆန့်ဟာ၌အဲ့ဒီဟာတွေကတော့သူကအရိဘာတဲ့လေအလောကိတေဝီလောကိတေသမေစီတေပတာရိတေကိုယ်ဟာဆန့်ဟာနဲ့အဲ့ဒါကတော့မစ္စည်းမာအလေအလတ်အရိယာဘုအလေအလတ်အရိယာဘုဆိုတာဘယ်လိုဟာလဲလို့မေးတော့အိမ်ထဲမှာပဲခောက်တော့ခောက်ပြန်လမ်းလျှောက်နေတယ်ကျောင်းထဲမှာပဲခောက်တော့ခောက်ပြန်လမ်းလျှောက်နေတယ်အဲ့ဒီလိုပုံစံမျိုးပြောတယ်နော်နောက်တစ်ခုကတော့ ကတိထိတ်တယ်နိသိနဲ့နောက်ဆုံးလေးမှာဦးဇင်းတို့နဘခွန်ကိုကြည့်လိုက်ပါနော်ခုနကစာဖိုက်ကလေးပြန်ထားတယ်နဘခွန်မှာသွားရရရထိုင်ရအိပ်ပြောရနိုးလဲအဲ့မှာလဲသွားတာရထထိုင်တာအိပ်တာတခါလာပြန်နေအဲ့ဒါကဘာလဲဆိုတော့ခုတ်တက်ကစုံနိကအရိယပဋ္ဌကထိတာတဲ့အလေးစားအရိယပုဂ္ဂိုလ်ပြောတာအဲ့ဒါကြောင့်နည်းနည်းအောက်ကဟာလေးဖတ်ကြည့်86ပါနော်ဘုရားရှင်ဒီ ဣရိယာပထအရိယာပထဘန်ရှုခွင့်၌လီသွားရထိုင်လျောအရိယာဘုအခိုက်တုဏဝိပဿနာရှုရန်ညွှန်ကြားထားတော်မူ၏တဖန်တမစဉ်ဝိုင်းဝယ်အဘိက္ခံတေပရိက္ခံတေရှင်းသူတရားနောက်သို့ဆိုရစသည်ထိုသို့အရိယာဘုအခိုက်၌လီဝိပဿနာရှုရန်ညွှန်ကြားထားတော်မူ၏တဖန်တမစဉ်ဝိုင်းဝယ်ဂတိတိတေစသည်ဖြင့်ဟိုနဘခွန်ပြောတာနော်သွားရရရထိုင်ရအိယာစသည်အရိယာဘုအခိုက်တုဏဝိပဿနာရှုရန်ညွှန်ကြားထားတော်မူ၏အရိယာဘထဘိုင်း၌တစ်ကြိမ်တမစဉ်ဘိုင်းမှာနှစ်ကြိမ် အလုံးဘယ်နှကြိမ်လဲ၃ကြိမ်၃ကြိမ်တိုင်တိုင်သွားရထိုင်လျောင်းစသည့်ထိုထိုအရိယာဘုတ်အခိုက်တန့်တို့၌ဝိပဿနာရှုရာညွှန်ကြားထားတော်မူ၏ယင်းညွှန်ကြားချက်နှင့်ပတ်သက်၍အထာဂရာကအထက်ပါအတိုင်းရှင်းလင်းတင်ပြထား၏ယင်းအထာဂရာ၏ဆိုလိုရင်းမှာဤသို့ဖြစ်နံပါတ်1အရိယမထပပ၌သွားရထိုင်လျောင်းအရိယဘုတ်၄ပါးတို့ကအတွန့်ရှိသောအရိယဘုတ်တို့ကိုယဉ်ညွှန်းထားတော်မူ၏အတွန့်ရှိစွာသွားရရရထိုင်ရအိယာတို့၌ခန္ဓာ၅ပါးယုံနာတရားတို့ကို သိသိလေးအကြောင်းကြားနေတဲ့ကွာသောခန္ဓာယင်းခန္ဓာ၅ပါးယုံနာတရားတို့ကိုလက္ခဏာရေး၃ဌာန်သို့တင်ကဝိပဿနာရှုရညွှန်ကြားထားတော်မူ၏အဲ့ဒါကဟိုမှာမိဇိမဏိကအထက်ကရာပထမအတွက်စာမျက်နှာ283မှာရှိနေပါတယ်နော်ဒီအဘောကစာပိုက်ပဲနော်နောက်တစ်ခုနံပါတ်1ရှင်းသို့တက်ရနောက်သို့ဆိုရတဲ့တဲ့ကြည်ရစောင်းကကြည်ရကိုရဆန့်ရဤ6ဌာနတို့၌ကအလဲအလတ်အရိယဘုံများကိုရည်ညွှန်းထားတော်မူ၏ သောကန္တရာစသည့်ထိုတို့အရိယာဘုအခိုက်အတန့်တို့၌လိခန္ဓာ၅ပါးယုံနာတရားတို့ကိုသိသိလျက်အကြောင်းတရားနှင့်တကွာသောယင်းခန္ဓာ၅ပါးယုံနာတရားတို့ကိုလက္ခဏာ၏သုံးဓာတ်သို့တင်္ဂဝိပဿနာရှုရန်ညွှန်ကြားထားတော်မူ၏နောက်တစ်ခုနံပါတ်3သာမဇင်ပိုင်းတွင်အမှတ်ခွန်အဖြစ်တင်ပြထားသောသွားရရရထိုင်ရအိပ်ပျော်ရနိုးလာရဟုသောဤငါးဌာနတို့၌ကားကျောင်းအတွင်ထိုတို့ဤအရတ်သို့သွားခြင်းဈဉ္ဉံလျှောက်ခြင်းတရားထိုင်ခြင်းရှေ့သို့တိုးခြင်းနောက်သို့ နောက်ဆုံးပြခြင်းဟုတ်တယ်မလားထိုင်ကြကရှေ့နည်းနည်းတွန်းလိုက်နောက်နည်းနည်းပြန်ဆုပ်လိုက်ပေါ့နော်စသည်အသေးစားအရိယာဘုဒ္ဓကိုယဉ်ညွန့်ထားတော်မူ၏ကျောင်းအတွင်းထိုထိုဤသွားရထိုင်လျောက်ဟူသောအသေးစားအတောစားအရိယာဘုဒ္ဓအခိုက်၌လီယောဂဝဆရပုဂ္ဂိုလ်သည်ခန္ဓာ၅ပါးယုံနာတရားတို့ကိုသိသိလျက်အကြောင်းတရားနှင့်တကွာသောယင်ခန္ဓာ၅ပါးယုံနာတရားတို့ကိုလက္ခဏာရေး၃ဌာန်တင်္ဂဝိပဿနာရှိရမည်ဖြစ်ပေသည်သို့သော အထက်ကရာတွင်မဟာသီဝမထေရမြတ်ကြီးအယူဆကိုလိတင်ပြထား၏မဟာသီဝယဟန္တာအရှင်မြတ်ကြီးအယူဆမှာဤသို့ဖြစ်ဘာယထိုင်လျောင်းဟူသောအရိယဗထရှုခွက်ရှင်းသို့တက်ရနောက်သို့ဆုံးရတဲ့တဲ့ကြည်ရစောင်းခဲ့ကြည်ရကိုယ်ရဆန့်ရဟူသောသမဇညရှုခွက်တို့၌ထိုထိုသွားစေရစေထိုင်စေလျောင်းစေရှင်းသို့တက်စေနောက်သို့ဆုံးစေတဲ့တဲ့ကြည်စေစောင်းခဲ့ကြည်စေကိုယ်ကိုယ်စေဆန့်စေဟူသော ထိုတို့အရိယဗဒအခိုက်တန်တို့၌လည်းခန္ဓာ၅ပါးယုတ်တရားနာတရားတို့ကိုသိသိလျက်အကြောင်းတရားနှင့်တကွာသောယင်းခန္ဓာ၅ပါးယုံနာတရားတို့ကိုလက္ခဏာယင်းသုံးဌာန်တို့တင်္ကာဝိပဿနာရှုပွားသုံးသပ်ရန်ရည်ညွှန်းတော်မူ၏။သွားနေသွားနေတဲ့အချိန်ခါမှာကိုယ်ကဖြစ်ပေါ်နေတဲ့ခန္ဓာ၅ပါးယုတ်တရားနဲ့တရားတွေကိုသိသိရမယ်။သိသိပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာယင်းသုံးဌာန်တင်ပြီးရှုနေရမယ်။ဒါကနော်။သွားတဲ့အခိုက် နောက်တစ်ခုအမှတ်ခွန်အဖြစ်သတ်မှတ်လျက်ဖော်ပြထားသောဂတိထိကျင်ဤသိနေသုတ်တိဇာဂရိတေဘာတိတေတုံနိဘာဝေသွားပြီးရရပ်ပြီးရထိုင်ပြီးရအိပ်ပြီးရနိုးလာရစကားပြောဆိုရစကားမပြောစိတ်စိတ်နေရ၌သံပညာဖြင့်ပြုလို့ရညွှန်ကြားချက်မှာထိုထိုအရိယာဘုတ်ကိုပြုပြီးရအခါ၌ထိုထိုအရိယာဘုတ်အခိုက်အတန့်ကဖြစ်ခဲ့ပြီးသောယုံနာဓမ္မသင်္ခါရတရားတို့ကိုသိသိလျက် ဝိပဿနာရှုရန်ညှဉ်းညွှန်းထားတော်မူ၏ဤသို့လျှင်မဟာတိဝမထေမြတ်ကြီးကမိန့်တော်မူကြောင်းကိုအထက်ကရာနဲ့ဖွင့်ဆိုထားတော်မူ၏အကျက်ကိုအထက်ကရာတွင်ကြည့်ပါမဇ္ဈိမအထက်ကရာမူလဗန္နတအထက်ကရာပထမတွဲစာမျက်နှာ283 284မှာရှိပါတယ်ဘုန်းကြီးတို့ဒီသရာစီကံလေးတစ်ခုဘုန်းကြီးနည်းနည်းပြောချင်ပါတယ်နော်ကိစ္ဆံတော်ဝကိစ္ဆမိတိပဇာနာတိအဲ့တော်ကဒါဘုန်းကြီးတို့စာသုံးညသူကပစ္စုပန် ခုဂတိထိတင်ဤသိနေကြတော့ဂတိကလည်းသွားတာပဲဒါပေမဲ့အဲ့ဒီမှာတပစ္စည်းကသူကအတိတ်အတိတ်ကိုပြန်ဟောတယ်အဲ့ဒါကြောင့်မဟာသီဝမထေကသွားတော့ရတုံးမှာရှုတာကဟိုဘက်ကကိစ္ဆန်တော်ပါကိစ္ဆန်တော်မိတိစသည်နဲ့ဆိုင်တယ်ဂတိထိတင်ရှုစက်ကသွားပြည့်တဲ့အချိန်ခါမှာသွားတော့ကယုံနာကိုတစ်ဖန်ပြန်ရှုရတယ်ဟောသူကသူ့ရဲ့အယူဆကနော်အဲ့ဒါကြောင့်ဤညွန်ကြတဲ့အရာအသင်သူတော်ကောင်းသည်သွားစေရစေထိုင်စေအိစေရှင်းသို့တက်စေနောက်သို့ဆုံစေ တဲ့တဲ့ကြည်စေစောင်းငယ်ကြည်စေကွင်းစေဆံစေစသည်ထိုတို့အရိယာဘုအခိုက်အတန့်တို့၌လီယုံနာဓမ္မသင်္ခါရတရားတို့ကိုသိသိလျက်ဝိပဿနာရှုပါသွားပြီးရရက်ပြီးရထိုင်ပြီးရအိပ်ပြီးရလျောင်းပြီးရနိုးပြီးရအခါတို့၌လီထိုထိုသွားစေရက်စေထိုင်စေအိပ်စေလျောင်းစေနိုးစေအချိန်ကာလကဖြစ်ခဲ့သောအတင့်ယုံနာဓမ္မသင်္ခါရတရားတို့ကိုသိသိလျက်ဝိပဿနာရှုပါတဲ့ဟုတ်တယ်မလားသွားပြီးပြီးသွားတော့လည်းရှုတယ်သွားပြီးတဲ့အချိန်ခါမှာတဏှာမစဉ္ညာထိတ်မှရက်ပြီးဆိုတော့ အဲဒီအချိန်ကမှလည်းဈဉ္ဉံရှောက်နေတုန်းကဖြစ်ခဲ့တဲ့ယုံနာကိုတဖန်ပြန်ရှုနေရတယ်အတိတ်ကိုပြန်ရှုခိုင်းတာနော်ကဲနောက်တစ်ခုသွားပြင်းလေလေသွားတဲ့အချိန်ကဖြစ်ခဲ့ပြီးတော့ယုံနာဓမ္မသင်္ခါရတရားတို့ကိုတဖန်ပြန်သိသိလျက်ဝိပဿနာရှိမိသောရှုရမည်ဤအဖြစ်မှအောက်ပါအတိုင်းဖြစ်၏နော်ကဲအောက်မှာအဲ့ဒါကတော်တော်ပြဿနာဖြစ်တယ်နည်းနည်း ရိုင်းလဲရိုင်းတယ်လို့တော့ဖြစ်နေတယ်နော်သူကအထက်ကရာကရေးထားလို့ဘုန်းကြီးတို့လည်းဒီမှာပါဠိနည်းနည်းလေးတော့ဖတ်ပြပါတထကာမံသောနာသင်္ကာလာတယောပိကိစ္ဆန္တကိစ္ဆမာတိသန္တတိနဗနေတံဧဝရူပံဇာနနံတဏယဝုထံဧဝရူပံဟိဇာနနံတတုပ လတ္ထိဏပဇဟတိအတ္တတင်ညာနဥက္ခတေတိကမထဏဝတတိပရဏဘာဝနာဝနာဟောတိဣမတပန္နဘိက္ခုနောဇာနနံတတုပလတ္ထိပဇဟတိအတ္တတင်ညာဥက္ခတေတိ ကမ္မထာနိစေဝတတိပဋ္ဌာဏဘာဝနာသဟောတိဣတိညိကောဂစ္ဆတိကတ္တကမ္မနာကိဉ္ကရဏဂစ္ဆတိတိဧဝံတမ္ပဇာနံတန္တယဝုဒ္ဓံဌာနာတိတုပိဣတိဝနယောဆိုပြီးဒီလိုဖွင့်ထားတယ်။ဘာပြောတာလဲအောက်မှာကြည့်နော်။ထိုအရိယဗဒ္ဒရှုခွဲ့သမဇင်ညရှုခွဲ့တို့၌အိမ်ခွင်းမြေခွင်းစားသောဒေါသတရိစ္ဆန်တို့သည်တော်မှလဲသွားလျင်ငါတို့သွားကုန်ဤဟုအကရင်ကတိကြပါကုန်ဤနော် ခွေးတောင်သိတယ်နော်ဒါပြောတာဒါရိုင်းတော့ရိုင်းနေနော်သို့သောဤကဲ့သို့သောအင်ခွေးမြေခွေးစသည်ဒေါသတိဋ္ဌာန်တို့သောမာလိသိနိုင်သည့်တိနီးမြတ်တိနီးမျိုးမြတ်လောက်ကိုရည်ဝဲတော်မူ၍ဘုရားရှင်သည်ဤဣရိယာပဒရှုခွဲ့တံစဉ်ညရှုခွဲ့တို့ကိုဟောကြားတော်မူသည်ကမဟုတ်ပါအဲ့ဒါလောက်သိနည်းလောက်ခွဲ့သွားရင်သွားတယ်လို့သိရင်လောက်ခလေးကိုရည်ရွယ်ပြီးတော့ဘုရားကဟောနေတာမျိုးတော့မဟုတ်ဘူးနော်အင်ခွင့်မြေခွင့်စာတော့ဒေါသတရိ တိရိစ္ဆာန်တို့၏တိဘုံဟူသောသင်္ကြီးမျိုးကဘရဝဟူသောအယူအဆအစွမ်းလန်းကိုမပယ်စွန့်နိုင်အတ္တရှိယူထင်မှတ်သောအထင်မှတ်စွမ်းလန်းနေသော အတ္တတင်ညာကိုမပယ်ခွာနိုင်ဝိပဿနာကမ္မထံလီမဖြစ်ပฏิပဌာဏဘာဝနာလီမဖြစ်ပေကဲသွားရင်သွားတယ်လို့သိယုံဟာဝိပဿနာဖြစ်သလားမဖြစ်ဘူးတတိပဌာန်ဖြစ်သလားမဖြစ်ဘူးတဲ့ဒါဘယ်လိုပြောတာလဲ ဘုန်းကြီးကပုံမချနဲ့နော်ဘုန်းကြီးဒီဘုန်းကြီးပြောထားတယ်ဒီလိုမလုပ်နဲ့ဟုတ်တယ်မလားอืมကဲနောက်တစ်ခုသို့တော့ဤယောဂဝဆရာယဟန်တော်ဤတိနိတိဘုံကတရဝဟူသောအယူအဆအစွဲလန်းကိုလိဘယ်စွန့်နိုင်၏အတ္တရှိဟုထင်မှတ်စွဲလန်းနေသောအတ္တတင်ညာကိုလိဘယ်ခွန်နိုင်၏ဝိပဿနာကမ္မထံလိဖြစ်တိပဋ္ဌာနာဘာဝနာလိဖြစ်မမေသည်ဤယဟန်တော်ဤအတိကအဘယ်သူသည်သွားသနည်းအဘယ်သူဤသွားခြင်းနည်း အဘယ်အကြောင်းကြောင့်သွားသနည်းဤကဲ့သို့သောအတိမျိုးသည်နော်ယင်းကဲ့သို့သောတိနိတိဘုံမျိုးကိုဤဝေတော်မူ၍ဣရိယာပဒရှုခွဲ့တမ္ပဇညရှုခွဲ့တကိုဘုရားရှင်ကိုတော်တိုင်ကဟောကြားတော်မူခဲ့ခြင်းဖြစ်ပေသည်ယချင်းစသည်တို့၌လည်းဤနည်းပင်သည်တဲ့အဲ့ဒီနေရာမှာဒါဖြင့်အဘယ်သူသည်သွားသနည်းဆိုတာနဲ့ပတ်သက်လို့အောက်မှာအထက်ကရကအရှင်းထားပါတယ်နော်။ဗာလီလေးပဲထားခဲ့ပြီးတော့အဲ့ဒီမြန်မာပြန်ကိုဖတ်ကြည့်လိုက်ပါနော်။ နံပါတ်88မှာနံပါတ်1ကိုဖတ်ကြည့်ပါနော်ထိုစကားရနဲ့အဘယ်သူဒါအဘောကပါဠိတွေကိုဘာသာပြန်ထားတာနော်ထိုစကားရနဲ့အဘယ်သူသည်သွားသည်ဟုမူတစုံတယောက်သောတတ္တဝါသည်၎င်းပုဂ္ဂိုလ်သည်၎င်းမသွားပေတတ္တသောပုဂ္ဂိုလ်တတ္တဝါကမရှိဟုလိုသည်ဘယ်လိုသွားလဲငါသွားတယ်လို့သိရင်ဒါဝိပဿနာဖြစ်မလားမဖြစ်ဘူးတတိပဌာန်ဟောဖြစ်မလားမဖြစ်ဘူးနော်ဘယ်သရဝါမှသွားတာမဟုတ်ဘူးဘာဖြစ်လို့လဲ ဟမ်ဟမ်အဲဟုတ်ပြီဘယ်တော့မရှိဘူးနော်ယုံနံပရမတရားပဲရှိတယ်အဲ့ပရမတရားကဖြစ်ပြီးတာနဲ့ပြတ်တယ်တစ်စက္ကန့်တော့အသက်မရှိဘူးသူကစိတ်လက္ခဏာ16ချက်ဆိုတာတစ်စက္ကန့်ကိုအချိန်ခရီးနဲ့ချီပုံအောင်တစ်စက္ကန့်လောက်တော့အသက်မရှိဘူးဖြစ်ပြီးတာနဲ့ပြတ်တယ်ဒါကငါပဲဒါကသူပဲပြောပြလောက်တဲ့အချိန်ကိုမရှိဘူးအဲ့ဒီအတိမျိုးကိုရည်ညွှန်းနေတယ်နော်ကဲနောက်တစ်ခု ထိုစကားရနဲ့အဘယ်သူသည်သွားသည်ဟုမူတစုံတယောက်သောတတ္တဝါသည်၎င်းပုဂ္ဂိုလ်သည်၎င်းမသွားပြီသွားတော်သောပုဂ္ဂိုလ်တတ္တဝါကမရှိဟုလို့နံပါတ်1အဘယ်သူဤသွားခြင်းဤဟုမူတစုံတယောက်သောတတ္တဝါဤ၎င်းပုဂ္ဂိုလ်ဤ၎င်းသွားခြင်းမဟုတ်မြည်သည့်ပုဂ္ဂိုလ်တ attva တစုံတယောက်ဤမြတ်သွားခြင်းလည်းမဟုတ်ဘူးဘု து သွားခြင်းတိုင်းဘလူးမှပုဂ္ဂိုလ်တ attva မဟုတ်ဘူးဆိုဘလူးသွားတာလဲလို့မေးစရာရှိတော့ဘလူးမှသွားတာမဟုတ်ဘူးပုဂ္ဂိုလ်တ attva သွားနေတာလည်းမဟုတ်ဘူးသွားတဲ့ပုဂ္ဂိုလ်တ attva ရှိမှမရှိနော်နောက်တစ်ခု 印度片里，外将军多着呢，德罗森·贝罗多多着嘞，叫梅斯雅西，喏。哎嘛，吉奥嘛，新疆多罗多新疆，皮刀这个龙刀变成云南尖刀，嗯，我要在意，新疆皮刀我要在意，我要在意这个当地的双人龙干领导有个帮伊拉个，奥嘛，奥嘛奥嘛，你那里？ ဝါယံဇနိတိတိဝါယောဓာတုအဓိကရူပကလပံဇနိတိဒါဘုန်းကြီးကယုတ်ကလကိုရှိအောင်မယ်ဆိုတာစာပေမှာမရှိပါဘူးဆိုပြီးဘုန်းကြီးကတော်တော်လေးဝေဖန်ခံရလို့ဒါစာပေမှာအတိအကျရှိတယ်မိစိမတိကာဆိုတာကမူလဗန္နတတိကာပထမအတွက်စာမျက်နှာ352မှာရှိနေပါတယ်နော်ဝါယံဇနိတိဝါယောတခုတည်းဖြေယောဓမ္မတာမရှိဘူးဘုန်းကြီးတို့အဘိဓမ္မာစီကံကြနော် ဝါယောဇနီတိစိတ်ကဝါယောဓာတ်ကိုဖြစ်စေတယ်ဆိုတော့ဝါယောတစ်ခုတည်းကိုဖြစ်စေတာမဟုတ်ဘူးဝါယောဓာတ်တို့အဓိကရူပကလပါဇနီတိဝါယောဓာတ်လွန်ကဲနေတဲ့ယုတ်ကလကိုသာဖြစ်စေတာစိတ်ကြောင့်ဖြစ်တဲ့ယုတ်ဒီကကလအနေနဲ့သာဖြစ်တယ်တစ်ခုတည်းဖြစ်တာမျိုးမဟုတ်ဘူးသို့တော်ဒီမှာဗရဏခေါင်းဆောင်ကဝါယောဓာတ်ဖြစ်နေလို့ဝါယောဓာတ်ဆိုပြီးနာမည်ဗရဏနိယအဖြစ်ဟောလိုက်တယ်နော်ဝါယဇနေတိတိဝါယောဓာတုအဓိကရူပကလပါဇနေတိအဓိကတာစိထသမ္မာတိယတောနပမာဏတော ဝါယောတလွန်ခဲ့နေဆိုတော့ကဘယ်လိုလွန်ခဲ့တာလဲလို့မေးတော့အရေးအတွက်နေလွန်ခဲ့နေတာမျိုးမဟုတ်ဘူးအတိုင်းတပမာဏတွေလွန်ခဲ့နေတာလည်းမဟုတ်ဘူးစွန့်အင်လွန်ခဲ့တာပြောတာဒီစွန့်အင်ကသိအရေးကြီးပါတယ်နော်အဲ့တော့ဒီစွန့်အင်လေးတတ္တိလေးကလွန်ခဲ့နေတယ်လွန်ခဲ့နေတဲ့အခါကျတော့ကမနစိတ်တသမုဋ္ဌိတံသဟဇတရူပကာယတထံပနတန္တရဏဆလနာနာပစ္စယဘူဒေနအာဂါရဝိသေသေနဘောဓမာနာ ဝါယောဓာတုံတန္တရာဟဝါယောဝိညာဉ်တိစနေတိတိအဲ့မှာအောက်မှာဖတ်ကြည့်နော်နံပါတ်1ကိုဖတ်လိုက်ပါထိုစိတ်သည်ဝါယောဓာတ်ကိုဖြစ်စေဝါယောဓာတ်ဤသဘောတတ္တိစောင်းရင်လွန်ကဲနေသောယုတ်ကလအပေါင်းယုတ်တရားအပေါင်းကိုဖြစ်စေဤ၌ဝါယောဓာတ်ဤသဘောတတ္တိစောင်းရင်လွန်ကဲမှုထက်မြက်မှုကိုသာဆိုလိုသည်အရေးအတွက်အတိုင်းအတာပမာဏအဖြစ်လွန်ကဲမှုကိုမဆိုလိုပါနော်ယင်းသဘောတတ္တိစောင်းရင်လွန်ကဲနေသောဝါယောဓာတ်သည် ဝါယောဓာတ်ဤသဘောတတ္တိစောယံလောကနေသောမဟာဘုတ်သည်ကာယဝိညာဉ်ယုတ်ကိုဖြစ်စေဒီမှာကြည့်ဒီမှာကြည့်ခွေးတယ်ခွေးကြည့်မရဘူးလားဘယ်လိုလုပ်စိတ်ကခွေးကျင်တာဟုတ်အဲ့မှာဒီကစိတ်ကြောင့်ဖြစ်တဲ့ယုတ်ကလတ်တွေနော်အဲ့ဒီယုတ်ကလတ်တွေကဒီထိပြန်သွားတယ်ပြန်သွားတဲ့အဲ့ဒီယုတ်ကလတ်ထဲမှာဝါယောဓာတ်ကစွန့်ရင်ကြီးနေတယ်အဲ့ဒီဝါယောဓာတ်ကဝိညာဉ်ယုတ်ကိုဖြစ်စေတယ်ဆိုတော့ဘုန်းကြီးတို့စာပေနဲ့မှဒီမဟာဘုတ်၄ပါး ပထဝီအဘောဒေဇောဝါယောသူတို့ကဘယ်လို့မှခွဲလို့မရအောင်ဝါယောကခေါင်းဆောင်ရင်နောက်ကပထဝီဒေဇောအဘောကနောက်ကကပ်ပြီးပါရတယ်ဝါယောတစ်ခုတည်းကဖြစ်စေတာတော့မဟုတ်ဘူးသို့တော့ဝါယောဓာတ်ရဲ့သဘာဝတတ်ကြီးစွန့်ရင်လောကန်းကြီးတဲ့ဒီဓာတ်လေးပါးကဖြစ်စေတယ်ဓာတ်လေးပါးကသူကပင်ခံပင်ပင်ကိုရုပ်တွေပဲအဲ့တော့ဒီကလတ်ဒီမှာသူကအစင်အနံ့အရသာဩဇာဆိုပြီးဥပါဒယုတ်တွေပါတယ်အဲ့မှာအစင်ဆိုတာဘာအစင်လဲ ဒီဓာတ်ကြီးလေးပါးရဲ့အယောင်အဆင်းပဲ။ဘာအဆင်းလဲဒီမှာကြည့်ဒါတန်ခမ်းရဲ့အယောင်အဆင်းတန်ခမ်းဆိုတာရှိရမယ်။ဒီမှာအယောင်အဆင်းကပါလေမဲနေတော့အမွှန်းတင်ပဲ။တန်ခမ်းကအထက်တရဓာတ်လေးပါးနဲ့တူတယ်နော်။အဲဒီလိုပဲအနက်ဓာတ်လေးပါးရဲ့အနက်ပဲ။ဘာအနက်ဓာတ်လေးပါးရဲ့အနက်ပဲ။အရတာဘာအရတာလဲဓာတ်လေးပါးရဲ့အရတာပဲ။ဩဇာဘာဩဇာလဲဓာတ်လေးပါးရဲ့အစီအစီလေးပဲ။ဟုတ်တယ်မလား။ဒီဓာတ်လေးပါးကဗရဏဒါပေမဲ့အဲ့ဓာတ်လေးပါးပေါင်းစုပြီးဖြစ်စေတာပဲ။သို့တော့ အဲ့ဒီဓာတ်လေးပါးတွေမှာဝါယောကသဘာဝတတ္တိစွန့်ရင်လွန်ခဲ့နေတယ်နော်အဲ့ဒါကြောင့်သဘာဝမဟာဘုတ်ဒီကာယဝိညာဉ်ရုပ်ကိုဖြစ်စေကာယဝိညာဉ်ဆိုတာကကိုယ်ရင်ကိုယ်တဲ့အမှုရာဆန့်ရင်ဆန့်တယ်ဘာလဲအဲ့ဒီအမှုရာအမှုရာဟာတကယ်တော့အထက်ကိုယ်တရရှာလို့မရဘူးအထက်ကကိုယ်တရရှာလို့ရတာကဒီလက်ညှိုးဆိုတော့လက်ညှိုးကတော့မှန်တယ်အမှုရာဆိုတာကဒီကိုယ်တဲ့အမှုရာဆန့်တဲ့အမှုရာချက်ချင်းသူမှီးဖြစ်နေတယ် ဒီဒီလက်ညှိုးကိုမိဖြစ်တယ်တနည်းပြောရင်တော့ဒီဓာတ်လေးပါးကိုမိဖြစ်နေတာနော်အဲ့ဒီငွေတဲ့အမူအရာလေးကိုဝိညာဉ်ရုပ်ကိုမြင်အောင်ကြည့်ရတယ်နော်အဲ့တော့ကာယဝိညာဉ်ရုပ်ကိုဖြစ်စေကာယဝိညာဉ်တိနဝကကလကာယဝိညာဉ်တိလူဓာတိဒေါရတကကလဟူသောယုတ်ဘောကိုဖြစ်စေယုတ်ကလတိကိုဖြစ်စေတာအဲ့တော့ယုတ်ကလတိကိုဖြစ်စေတဲ့အချိန်ခါကျတော့အဲ့မှာလဟုတ်တာပုံပါတဲ့သဘောမုဒ္ဒတာနုညံ့တဲ့သဘောသိမွေးတဲ့သဘောလေးတွေပါတယ်အဲ့တော့ဘာကြောင့်လဲနည်းနည်းလေးစဉ်းစားကြည့်နော် တခါတလေလက်ကကွေးလို့သိမရတယ်လောဒမိုးဒတကမညတာမဖြစ်ဘူးတခါတလေတော့ကွေးလို့လောလောဆမကူကူပဲဆန့်လို့ရတယ်ကွေးလို့ရတယ်ထိုင်လို့ရတယ်ထလို့ရတယ်သွားလို့ရတယ်တခါတလေကျတော့လောလောနဲ့ထလို့မရဘူးလောလောနဲ့ထိုင်လို့မရဘူးအဲ့ဒီအချိန်ကမှလောဒမိုးဒတကမညတာမပါဘူးဒါမပါတာလည်းရှိတယ်ပါတာလည်းရှိတယ်ဒါပြောတယ်နော်အဲ့တော့ယင်းတဘာဝတ္တိနံပါတ်3ဟမ် အဲဒေါသရုပ်ပေါင်းကိုမြည်စိတ်နံပါတ်၄စိတ်လီပြုပြင်အပ်သောစိတ်ကြောင့်ဖြစ်သောသဘာဝတတ္တိစွန့်ရင်လောကနေသောဝါယောဓာတ်ဤသဘာဝတတ္တိစွန့်ကဲသဘာဝတတ္တိစွန့်ရင်လောကနေသောဝါယောဓာတ်ပြဋ္ဌာန်းသောယုတ်ကလအပေါင်းယုတ်တရားအပေါင်းဤဒီကုံလုံးသွန်ပြန့်နှံ့ရင်သွားခြင်းကြောင့်ဟုတ်တယ်မလားအလုံးစုံသောစတုနံပါတ်၅အလုံးစုံသောစတုသမုဋ္ဌာနိကရူပခါယယုတ်တရားအပေါင်းဤရှေ့သို့သယ်ဆောင်သော အချင်းအအပြည့်ဖြစ်ခြင်းကို ရှေ့အဖို့အဖြစ်နေရာအသည့်အသည့်၌ယုတ်တရားအပေါင်းဤဖြစ်ခြင်းကိုသွားခြင်းဟူ၍ခေါ်ဆိုအပ်ပေသည်အဲဒီတော့ဆိုလိုတာကဒီရှုကကိုတကယ်ရှုခြင်းတဲ့ပုဂ္ဂိုလ်ကဓကမထံကိုကျင့်ကြပြီးဖြစ်ရပါတယ်နံကမထံကိုလည်းမြတ်သောအဖြစ်ကျင့်ကြပြီးဖြစ်ရတယ်မကျင့်ကြသေးပဲနဲ့ဆိုရင်တော့မရှုကောင်းဘူးလားလို့မေးတော့ဘုန်းကြီးတို့ကိုယ်အဆင့်နဲ့ကိုယ်ပေါ့ဘုန်းကြီးတို့နောက်ပိုင်းသံဃာရှင်ပိုင်းမှာတော့နည်းနည်းရှင်းထားတာရှိတယ်သူကမိမိကအာနာပါနပွားနေသေးတယ် ရုပ်တံလည်းမသိသေးဘူးဆိုရင်ပေါ့အာနာပါနပဲရှုပေါ့သွားရင်လည်းအာနာပါနရက်လည်းအာနာပါနထိုင်လည်းအာနာပါနအိပ်လည်းအာနာပါနအာနာပါနမိမိကအောင်မြင်ပြီးရုပ်ကိုစရှုပြီးရုပ်စရှုတဲ့အချိန်ခါမှာမိမိကဓာတ်လေးပါးလောက်ပဲရှုတတ်သေးရင်သွားရင်လည်းဓာတ်လေးပါးရက်လည်းဓာတ်လေးပါးထိုင်လည်းဓာတ်လေးပါးအိပ်လည်းဓာတ်လေးပါပေါ့အဲ့ရနေတဆင့်တက်လိုက်လို့ယုတ်ကလတိကိုမြင်အောင်ရှုတတ်ပြီးယုတ်ကလတိတက်ခွဲနိုင်ပြီးကံကြောင့်ဖြစ်တဲ့ယုတ်စိတ်ကြောင့်ဖြစ်တဲ့ယုတ်ဥဒုကြောင့်ဖြစ်တဲ့ယုတ်အာဟာရကြောင့်ဖြစ်တဲ့ယုတ်ဒီယုတ်တွေကိုစနစ်ကြရှုတတ်ပြီးဆိုရင် အဲ့ဒီရုပ်တွေထဲမှာခုဒီကိုလာတယ်ဒကာကြီးတွေလူမကြီးတွေစဉ်းစားကြည့်လာခြင်းနဲ့စိတ်ရှိလို့သာရောက်လာတာလာခြင်းနဲ့စိတ်ကမရှိဘူးဆိုရင်ဒီခန္ဓာကိုယ်တစ်ခုလုံးကိုဒီဝါယောဓာတ်ကသက်ဆောင်နိုင်မလားမဆင်းနိုင်လာခြင်းနဲ့စိတ်ရှိတော့ဒီစိတ်ကပြန်ထမ်းတဲ့ဝါယောဓာတ်ပြန်ထမ်းနေတဲ့စိတ်ကြောင့်ဖြစ်တဲ့ယုတ်ကလတိမှာတည်ရှိနေတဲ့ဝါယောဓာတ်ပြန်ထမ်းနေတဲ့ယုတ်တရားတွေကတစ်ခုလုံးကိုသက်ဆောင်လာနိုင်တဲ့စွမ်းအားရှိတယ် နိုင်တဲ့ရက်နိုင်တဲ့သွားနိုင်တဲ့ဒါအကယ်ဒီစိတ်မရှိတော့ဘူးဆိုရင်ဒီစိရိသယုံမရှိတော့ဘူးစိရိသယုံမရှိရင်သွားတာရက်တဲ့ထိုင်တာဖြစ်သေးလားဖြစ်တော့နော်ဒါကြောင့်ဒီစိတ်ကြောင့်ဖြစ်တဲ့ယုတ်ဒီဟာစိတ်ဟာစွမ်းအားသိကြီးပါတယ်စိတ်ကြောင့်ဖြစ်တဲ့ယုတ်ကလတ်တွေကဒီကုလုံးပြန့်တယ်ဒီကုလုံးပြန့်လိုက်တဲ့အချိန်ခါကျတော့ဘုန်းကြီးတို့ခန္ဓာကိုယ်မှာကံကြောင့်ဖြစ်တဲ့ယုတ်စိတ်ကြောင့်ဖြစ်တဲ့ယုတ်ဥတုကြောင့်ဖြစ်တဲ့ယုတ်အာဟာရကြောင့်ဖြစ်တဲ့ယုတ်ဆိုပြီး၄မျိုးပဲရှိတယ်အဲ့ဒီယုတ်တရားအလုံးဟာ ဒီခန္ဓာကိုယ်မှာအမြဲတမ်းဖြစ်လက်ပြက်လိုက်နဲ့တည်နေပါတယ်ကံအရှင်ဝတ္တတိမကုံသမျှတို့ကရှိနေတယ်ရှိနေလိုက်တဲ့အခါကျတော့အဲ့ဒီထဲမှာစိတ်ကြောင့်ဖြစ်တဲ့ရုပ်တွေကတဏှာတဏှာကိုခုလိုအရိယာဘုံအနေနဲ့သွားတော့မယ်ဆိုရင် तू ကကြံတဲ့ရုပ်တွေကိုသင်ဆောင်တာတကယ်သင်ဆောင်သလားဆိုတော့လေမဟုတ်ပါဘူးဘာဖြစ်လို့မဟုတ်လဲသင်ဆောင်နိုင်လောက်အောင်အချိန်တတန်းမရှိဖြစ်မိတာနဲ့ချက်ချင်းပြက်နေတယ်ပြက်နေပြီမဲ့လို့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 အဲ့တော့အဲ့ဒီယုတ်ကလကိုဓာတ်ခွဲနိုင်ရင်အဲ့မှာနှစ်ခုခွဲလိုက်ရင်သဲဆောင်တတ်တဲ့ယုတ်နဲ့အသဲဆောင်ခံရတဲ့ယုတ်ဆိုပြီးနှစ်မျိုးရှိတယ်။သဲဆောင်တတ်တဲ့ယုတ်ကခုနကဘာလို့တဲ့စိတ်ကြောင့်ဖြစ်ပေါ်နေတဲ့ဝါယောတသဘောဝတ္တတိဆိုရင်လုကင်းနေတဲ့ယုတ်တရားအပေါင်းယုတ်ကလအပေါင်းအသဲဆောင်ခံရတဲ့ယုတ်ထဲမှာတော့ကံကြောင့်ဖြစ်တဲ့ယုတ်ဥဒ္ဒေကြောင့်ဖြစ်တဲ့ယုတ်အာဟာရကြောင့်ဖြစ်တဲ့ယုတ်လည်းပါတယ်စိတ်ကြောင့်ဖြစ်တဲ့ယုတ်လည်းပါတယ်ဘယ်စိတ်ကြောင့်ဖြစ်လဲ အဲ့ဒါကတော့အဘိဓမ္မာဘုန်းကြီးဥက္ကဋ္ဌတယ်လည်းသင်နေတော့နည်းနည်းနိကပ်ပါတယ်နားလည်းကြားလိုက်ဘုန်းကြီးတို့စိတ်တွေထဲမှာဒီဝိသိစိတ်ဖြစ်ပြီးရင်ဝိသိတစ်ခုနဲ့တစ်ခုရဲ့ကြားမှာဘုံစိတ်ကြီးအများကြီးဖြစ်တယ်အဲ့ဒီဝိသိစိတ်တွေမှာလဲသကုဒေါရဝိသိစိတ်သောတဒေါရဝိသိစိတ်ခန္ဓာဒေါရဝိသိစိတ်ဇေဝဒေါရဝိသိစိတ်ကာယဒေါရဝိသိစိတ်အဲ့ဒီဝိသိစိတ်တွေကယုတ်ကိုဖြစ်စေနေတဲ့ဆွမ်းအားမရှိဘူးအဲ့ဒီဘဝင်စိတ်တွေကလည်းယုတ်ကိုဖြစ်စေနေတဲ့ဆွမ်းအားမရှိဘူး ဟိုရင်အရိယာဖို့ဆိုလို့တော့အရိယာဖို့အရိယာပဋ္ဌယုတ်ကိုဖြစ်စေနိုင်တဲ့ဆွမ်းအားမရှိဘူးဆုံးမှားသွားလို့နော်အဲ့ဒီသက္ကုဒ္ဒရဝိတိစေသောတဒ္ဒရဝိတိစေခဏဒ္ဒရဇိမဒ္ဒရကာယဒ္ဒရဝိတိစေတွေကအရိယာဘုတ်ကိုဖြစ်စေနိုင်တဲ့အရိယာပဋ္ဌယုတ်ကိုမဖြစ်မဖြစ်စေနိုင်ဘူးအလားတူပဲဒီဘဝင်စိတ်ကလည်းစိရိသယုတ်ကိုဖြစ်စေတာတော့မှန်တယ်ဒါပြင်အဲ့ဒီစိရိသယုတ်မှာပါတဲ့ဝါယောဓာတ်ကအရိယာပဋ္ဌအရိယာဘုတ်ကိုဖြစ်စေနိုင်တဲ့စွမ်းအားမရှိဘူး မရှိတော့ဘုန်းကြီးတို့ဒီသက္ကုဒ္ဒရဝိသီမှာသက္ကုဝိညာဉ်သောတာဝိညာဉ်ခန္ဓာဝိညာဉ်ဇဘဝိညာဉ်ကာဝိညာဉ်ဒီဝိညာဉ်၁၀ခုကလွှဲရင်ကြံနေတဲ့စိတ်တွေကလည်းစိတ်တခဏတိုင်းစိတ်တခဏတိုင်းမှာစိတ္တစာယုတ်ကိုဖြစ်စေတာပဲဒါပေမဲ့အဲ့ဒီစိတ္တစာယုတ်တွေကအရိယဘုတ်ကိုဖြစ်စေနိုင်တဲ့စွမ်းအားမရှိဘူးဘဝင်စိတ်ကလည်းစိတ္တစာယုတ်ကိုဖြစ်စေနိုင်တာပဲအဲ့ဒီစိတ်တွေအဲ့ဒီစိတ္တစာယုတ်တွေကလည်းအရိယဘုတ်ကိုဖြစ်စေနိုင်တဲ့စွမ်းအားမရှိကြဘူးမရှိတဲ့အတွက်ကြောင့်အဲ့ဒီသက္ကုဒ္ဒရဝိသီစတဲ့ ဝင်စိတ်စားတဲ့ဒီစိတ်တွေကြောင့်ဖြစ်နေတဲ့စိတ်ဒိသရုပ်တွေကအသက်ဆောင်ခံရတဲ့အုပ်စုဘက်မှာရှိနေသူတို့ကလည်းအမြဲဖြစ်နေတာဒီဘက်ကခုနကသွားလိုတဲ့စိတ်စားတဲ့ဒီလိုစိတ်တွေကြောင့်ဖြစ်ပေါ်နေတဲ့စိတ်ဒိသရုပ်ကလတွေကအသက်ဆောင်သက်ဆောင်တတ်တဲ့ဘက်မှာရှိတယ်အဲ့တော့သက်ဆောင်တတ်တဲ့ရုပ်တွေကိုလည်းမြင်အောင်ရှုရမယ်အသက်ဆောင်ခံရတဲ့ရုပ်တရားတွေကိုလည်းမြင်အောင်ရှုရမယ်အဲ့ဒီလိုရှုနိုင်ဖို့ရန်အတွက်ကပထမဒီဓကမထံကိုစနစ်တကျရှုလို့ ကလတ်တွေကိုမြင်လို့ဒါကကံကြောင့်ဖြစ်တဲ့ယုတ်ကလတ်ဒါကစိတ်ကြောင့်ဒါကဥဒ္ဒကြောင့်ဒါကအာဟာရကြောင့်ဖြစ်တဲ့ယုတ်ကလတ်လို့ခွဲခြားနိုင်တဲ့အခါမှသူကရှုလို့ရတယ်။ဒါအဲ့ဒီအဆင့်လောက်နဲ့ပြီးသလားဆိုတော့မပြီးပါဘူးနော်။ဘာဖြစ်လို့လဲ။ဣတိဣဇဒံဝကာယကာယ ानु ပတိဝိဟရတိပုံစံဒုမဖျားကဒီအရိယပဋ္ဌသံပဉ္စညမှာဟောထားတယ်။ရူပကာယနာမကာယတွေကိုဆက်ရှုအောင်။ပြီးတော့သမုဒိယဓမ္မ ानु ပတိဝါကာသမေဝိဟရတိဝိယဓမ္မ ानु ပတိဝါကာသမေဝိဟရတိစသည်ဖြင့် ဆက်ပြီးရှုအောင်မယ်အဝိဇ္ဇာရဏဥပါဒသင်္ခါရကံစားတဲ့အကြောင်းတရားတွေသင်ဆက်ပြီးလို့အကျိုးခန္ဓာ၅ပါးဖြစ်ဖို့အဝိဇ္ဇာရဏဥပါဒသင်္ခါရကံစားတဲ့အကြောင်းတရားတွေချုပ်လို့အကျိုးခန္ဓာ၅ပါးချုပ်ငြိမ်းဖို့အကျိုးခန္ဓာ၅ပါးတို့ရဲ့ဖြစ်မှုပြည့်မှုဒါတွေကိုသိအောင်မြင်အောင်ဆက်ပြီးရှုရမှာဖြစ်တယ်ဒါကြောင့်မိမိကိုယ်အစဉ်နဲ့ကိုယ်ကိုကအဲ့ဒီအစဉ်အထိရောက်နေရင်တော့ဝိပဿနာရှုတော့ပေါ့ဟုတ်တယ်မလားသွားရင်လည်းယုံနာနေသိသိပြီးတော့ဝိပဿနာရှုအကြောင်းတရားတွေသိသိပြီးတော့ဝိပဿနာရှု အဲ့ဒီအဆင့်မရောက်သေးရင်တော့ကိုရောက်တဲ့အဆင့်အထိသွားရင်လည်းရှုနေရမှာရရင်လည်းရှုမယ်ထိုင်လည်းရှုမယ်အိပ်လည်းရှုမယ်အဲ့ဒီလိုဆက်လုပ်ပါတယ်နော်ဒါပြင်းနဲ့ဒီမှာအဲ့ဒီမှာသက်ဆောင်ထသောယုတ်ဟိုဘက်မှာအောက်မှာဆက်ဖတ်ကြည့်ပါနော် အသက်ဆောင်ခံရသောယုတ်ဆိုပြီးတော့ယုတ်က2မျိုးရှိတယ်အဲ့ဒီမှာဤယုတ်သဘောတရား2မျိုးတို့ကိုလည်းခွဲခြားရှုတတ်ဖို့လိုအပ်ပေသည်တစ်ဖန်ဗဒနာပြဋ္ဌာန်းသောယုတ်အဗဒနာမပြဋ္ဌာန်းသောယုတ်ဤယုတ်သဘောတရား2မျိုးတို့ကိုလည်းခွဲခြားရှုတတ်ဖို့လိုအပ်ပေသည် အရိယပဋ္ဌရှုွက်တွင်ဘုရားရှင်သည်ကိစ္ဆံတော်ဝါကိစ္ဆံမိတိပသနာတိသွားလင်သွားယူသည့်ဤသောစသည်ဖြင့်ပထမတနည်းယထာဟောယထာဝါပဏတအစသည်ဖြင့်ဒုတိယတနည်းဤသို့ရှုွက်နှစ်နည်းကိုဟောကြားထားတော်မူ၌ထိုနှစ်နည်းတို့တွင်ပထမနည်း၌အရိယပဋ္ဌယုတ်ဟုခေါ်ဆိုအပ်သောကာယဝိညာတိနဝကကလယုတ်ကာယဝိညာတိလူဓာတိဓဝရတကကလယုတ်တရားတို့ကား ပဓာဏပြဋ္ဌာန်းသောယုတ်တရားတို့သည်သူတို့ကသဲဆောင်တတ်တဲ့ယင်းယုတ်တရားတို့ကသဲဆောင်တတ်သောယုတ်တရားတို့သည်အဲ့သဲဆောင်တတ်တဲ့စိတ်ကြောင့်ဖြစ်နေတဲ့ဟုတ်သွားလို့တဲ့စိတ်ရက်လို့တဲ့စိတ်ထိုင်လို့တဲ့ထိုင်လို့တဲ့စိတ်အဲ့အဲ့လို့တဲ့စိတ်တွေကြောင့်ဖြစ်နေတဲ့ဒီယုတ်တရားတွေကိုမြင်အောင်ရှုရမယ်နော်ဒါတို့ကပြဋ္ဌာန်းတယ်နောက်6ဒွါရ42ခုတတ်တာဟူသောခန္ဓာကိုယ်တစ်ခုလုံးနဲ့တည်ရှိကြသောကျွင်းကြံသောစတုသမုဋ္ဌာနိကယုတ်စတုသမုဋ္ဌာနိကဆိုတာကတော့စတုကအကြောင်း၄ပါနော် အကြောင်း၄ပါးကြောင့်ဖြစ်တယ်ဆိုတော့ခုနကကံစိဥဒုဟာရဆိုတဲ့အကြောင်းတရား၄ပါးကြောင့်ဖြစ်တယ်အဲ့ဒီယုတ်တရားတို့ကအပရဏမပြတ်ထမ်းသောယုတ်တရားတို့သည်ယင်းယုတ်တရားတို့ကအသေးဆုံးခံရသောယုတ်တရားတို့သည်တဖန်ယထာယထာဝပဏ္ဍသသဖြင့်ဟောကြားတော်မူအပ်သောဒုတိယတဏီကဣရိယာပထယုတ်ဟုခေါ်ဆိုအပ်သောကာယဝိညာတိနဝကကလကာယဝိညာတိလူဓာတိဒွါသကကလယုတ်တရားတို့ကအပရဏမပြတ်ထမ်းသောယုတ်တရားတို့သည်သေဆောင်ထသောယုတ်တရားတို့သည် ခန္ဓာကိုယ်တစ်ကိုယ်လုံး၌တည်ရှိကြသောကျွင်းကြံသောသရုပ်သမုဒ္ဒါတိကယုတ်တရားတို့ကဗရဏပြတ်ပြတ်ထမ်းပတ်ထမ်းဖြစ်နေတယ်နော်ပြတ်ထမ်းသောယုတ်တရားတို့သည်အသက်ဆုံးခံရသောယုတ်တရားတို့တစ်ပင်တည်းဤ၌သေဆုံးတတ်သောယုတ်တရားတို့ကသရုပ်သမုဒ္ဒါတိကယုတ်တရားတို့ကိုတဏှာမှတဏှာတို့ရောက်အောင်တကယ်သေဆုံးနေကြသည်ကမဟုတ်သရုပ်သမုဒ္ဒါတိကယုတ်တို့သည်တကယ်တအသက်ဆုံးခံရသော အချင်းရာအဖြစ်ဖြစ်နေကြသည်လိမဟုတ်သွားလို့သောစိတ်သွားနေသောစိတ်တို့ကြောင့်ဖြစ်ပေါ်လာကြသောစိရိစယုတ်ကလတို့တွင်ပါဝင်သောဝါရောက်တတ်သဘာဝတတ္တိစွမ်းအင်ကြောင့်ယင်းအသက်ဆောင်ခံရသောအချင်းရာအဖြစ်ဖြစ်နေကြသောစတုသမုဋ္ဌာနိကယောတရားတို့သည်မူလနေရာ၌အတိအတိထိုက်ထိုက်မဥပနိုင်ကြတော့ပဲမဥပဘူးဆိုတာမဖြစ်နိုင်ဘူးနော်မဖြစ်နိုင်ကြတော့ပဲနေရာအတိအတိနဲ့ပြောင်းရွှေ့ဥပကြရည်နော်အဲ့ဒီမှာဆိုလိုတာကတော့ ဒီကိစ္ဆံတော်ဝကိစ္ဆံမိတိဖသနာတိစသဖြင့်ပထမနည်းဟောတာကတော့သေဆောင်တတ်တဲ့ယုတ်ကိုပရဏထားပြီးပထမရှုလိုက်ပြီးတော့မှအသက်ဆောင်ခံရတဲ့ယုတ်ကိုဆက်ပြီးရှုမြင်အောင်ရှု နောက်ဒုတိယယထယထဝပဏ္ဏတကတော့အသက်ဆောင်ခံရတဲ့ယုတ်ကိုလည်းပရဏထားပြီးပြန်ရှုလိုက်ပြီးတော့မှသက်ဆောင်တတ်တဲ့ယုတ်ကိုမြင်အောင်ရှုပါလို့ဒီလိုဆိုလိုတဲ့အဓိပ္ပာယ်ပဲเนาะအဲ့တော့ဒီရှုခွက်နှစ်ခုလုံးက ယုတ်တရားတွေကိုစနစ်တကျသိမြင်ပြီးမှရှုလို့ရနိုင်တဲ့ရှုခွင့်ဖြစ်တယ်။အဲဒီလိုသိမြင်နိုင်ရင်အတွက်မိမိကမျက်စိမှိတ်လိုက်လို့မမြင်သေးဘူးဆိုရင်ဘာလုပ်ရမလဲ။ဘာလုပ်ရမလဲ။သမာဓိထူတော်မှာတဲ့ဒါဘုရားစကားလိုက်တာပါနော်။ကိုကမမြင်သေးဘူးဆိုရင်တော့ဘုရားကသမာဓိထူတော်မြင်မယ်လို့ပြောတော့သမာဓိကိုအရင်ထူထောင်ရတယ်။မမြင်သေးဘူးဆိုရင်အဲ့မှာရရတဲ့သမာဓိပြန်ထူထောင်ကိုရပြီးသားသမာဓိ။ ဒီတမာတိကြောင့်လင်းရောင်ကြီးစွမ်းအင်တွေကတိတ်အားကောင်းလာတဲ့အခါဒီလင်းရောင်ကြီးရဲ့အကူကြီးနဲ့ဒီဓာတ်လေးဘက်ကိုပြန်ရှုရှုလိုက်တဲ့မကြမီဒီယုံကလတ်တွေပြန်တွေ့မယ်ယုံကလတ်တွေတွေ့တဲ့နဲ့ဒီယုံတရားတွေကိုပြန်ဓာတ်ခွဲဓာတ်ခွဲလိုက်လို့ရှိရင်ခုနကသေဆုံးတတ်တဲ့ယုတ်တွေလည်းသိမယ်အသေးဆုံးခံရတဲ့ယုတ်တွေလည်းသိအဲ့ဒီလိုပြန်ရှုရပါတယ်နော်ဘယ်နဲ့တော့လွယ်သလားမလွယ်ရင် မလွယ်ရင်မြတ်စွာဘုရားကတရားဒီတရားမဟောတော့ပါဘူးရှုလို့မလွယ်ဘူးဆိုရင်တော့မဟောပါဘူးရှုလို့လွယ်ပါတယ်ကြိုးစားဖို့လိုတာကိုကမကြိုးစားဘူးဆိုရင်တော့မလွယ်တဲ့သဘောပေါ့နော်အဲဒီတော့ကြိုးစားမိဘုရားတုံဖြစ်နိုင်ပါတယ်ဒါစိတ်ဓာတ်ကိုမလျှော့နဲ့စိတ်ဓာတ်ကိုမြင့်တင်ပေးရတယ်ဒါမဖြစ်နိုင်ပါဘူးလို့တော့မပြောနဲ့ဘုန်းကြီးကကုဓမဖြစ်နိုင်တဲ့ဘက်ကဒီအဖြူလေးတုံးမှဒါရှုလို့ရတယ်ဘယ်လောက်ရှင်းဖို့ကောင်းလဲကိုဗမာတွေဗုဒ္ဓဘာသာမွေးတွေကဗုဒ္ဓဘာသာ နားလည်းမလဲဘူးရှုလည်းမရှုတတ်ဘူးဘယ်တော့ဆက်ဖို့ကောင်းလဲမဆက်ဘူးလားမဆက်ပါဘူးဘုန်းကြီးဆက်ရင်ဒီလိုမနေဘူးမှอืมကဲပုရာတောအဘိနိဟာရောပုရာတောဘာဂိနကာယတပောဒနာယောအဘိကမောတိဥစ္စတိနော်ရှေ့သို့ရှေ့ရှုသဲဆောင်ခြင်းဟူသည်ရှေ့အဖို့အဖြစ်သရုပ်သဘောတည်းကယုတ်တရားအပေါင်းဖြည့်ခြင်းသည်နေရာလေးတွေရွှေ့ရွှေ့ပြီးရှေ့ဖို့မှသွားဖြစ်တယ်နော် ယင်းတို့ဖြစ်ခြင်းကိုပင်ရှေ့သို့တက်ခြင်းရှေ့သို့သွားခြင်းဟုခေါ်ဆိုသည်တဖန်သက်ဆောင်ထသော အချင်းရအပြင်ဖြစ်သောယုတ်တရားတို့ဘက်၌အရိယပဋ္ဌာယုတ်အမြင်ရသောကာဝိညာယုတ်ပေါင်းဝင်နေ၏ကာဝိညာတိနဝကကလယုတ်ခယဝိညာတိလူထတိထောရတကကလယုတ်တို့သည်ယင်းယုတ်တို့ကစိတ္တယုတ်တို့ဖြစ်ကြ၏တဖန်အသက်ဆောင်ခရသောအချင်းရအပြင်ဖြစ်နေကြသောယုတ်တရားဘက်၌စတုသမုဋ္ဌာနိကယုတ်တရားတို့ရှိကြရယင်းတို့တွင်လီစိတ္တယုတ်တို့ပေါင်းဝင်လျက်ရှိကြပြန်၏နားမရှုပ်ထွေးရန်ထမ်းမှရှင်းလင်းတင်ပြပြစေတဲ့နော် အရုပဥပလေးကိုဒွိပိစဝิญဉ်တစင်မှကျွင်းသောဟရိယဝတ္ထုကိုမရွေ့ဖြစ်သောမနောတမနောဝိညာတအမြင်ရသောစိတ်85အလုံးသည်ပထမဘဝမှစ၍ဥပကာလတိုင်းဥပကာလတိုင်း၌စိတ်တသမုဋ္ဌာန်ယုတ်ကိုစိရိသဩဇဩဇဓမ္မကယုတ်ကိုဖြစ်စေထိုသောဖြစ်စီရ၌စိတ်ဤဓမ္မတာအပြင်ဥပအခိုက်မာတာအာရှိသောကြောင့်ဥပဥပခိုက်ဥပခိုက်၌သာစိရိသယုတ်ကိုဖြစ်စေသည်ထီခိုက်ဘယံခိုက် ၌စေတစာယုတ်ကိုမဖြစ်စေနိုင်စိတ်တစ်ချိန်ဥပလင်ရင်းစိတ်ကစေတစာယုတ်ကလတစ်ခုကိုသာမကစေတစာယုတ်ကလပေါင်းများစွာကိုပင် ဖြစ်စေနိုင်၏နော်ဒါကလက်တွေ့ရှုတဲ့အခါမှာယောဂီတွေနားလည်ကြပါတယ်နော်ဒီဟရိယဝတ္ထုကိုမိတွယ်ပြီးဖြစ်ပေါ်နေတဲ့စိတ်တိုင်းစိတ်တိုင်းကအမြဲတမ်းစိတ္တယုတ်ကလတိကိုဘဝတစ်လျှောက်အကုန်ဖြစ်နေတာအကိမဖြစ်ခဲ့ဘူးဆိုရင်တော့ဗာလဲ သေတာပဲသေတာပဲဟုတ်လားမဖြစ်တော့ဘူးဆိုရင်တော့သေတာပဲကဲစိတ်ဓာဓိပတိစိတ်ဟေတုဟေတုသမုဋ္ဌာနာဓမ္မနာတံသမုဋ္ဌာနာနိစ္စရူပနာဟေတုပစ္စေနပစ္စယောတပဋ္ဌာစိတ်ဓာဓိပတိစိတ်တံပြုတ်တကနာဓမ္မနာတံသမုဋ္ဌာနာနိစ္စရူပနာအဓိပတိပစ္စေနပစ္စယောဤဒေသနာတော်များနှင့်မြတ်၌စိတ်ကြောင့်ဖြစ်သည့်စိတ္တရုပ်အပိုင်းဝေတံသမုဋ္ဌာနာနိစ္စရူပနာဟု ဘုဟုဖြင့်ဟောကြားထားတော်မူ၏စိတ်ကြောင့်စိတ္တရုပ်ကလပေါင်းများစွာဖြစ်နိုင်ကြောင်းကိုယင်းဒေသနာတော်တို့ကညွှန်ပြလျက်ရှိဟင်တခုတည်းဖြစ်စေတယ်မဟုတ်ဘူးရုပ်ကလပေါင်းများစွာဖြစ်စေတယ်အဲဒီဖြစ်စေတာမှာတကောအာနိသင်ထက်မြက်နေတဲ့သမထဘာဝနာစိတ်ဝိပဿနာဘာဝနာစိတ်တွေကြတော့အစ္ဆဒတေနာမကဗိဓအဋ္ဌိတို့ကပြန့်သွားတယ်ပြန့်သွားတာကဗိဓအဋ္ဌိပြန့်တာကဒီစိတ္တရုပ်ကလထဲမှာပါတဲ့ဒီဇောဓာတ်ကြောင့်ဖြစ်တဲ့ရုပ်တွေဆင်ခဲဖြစ်ပေါ်သွားတဲ့ရုပ်တွေကြတော့ ဣဇဒတိနာမကဗိဓာအထိပြန်ပြန်ထွက်သွားတယ်နော်မဟေကုလောကုတ္တရာအပနာဇော26မျိုးတို့သည်ပိစောကာရဘုံ၌ဖြစ်ခဲ့စိနိဇဩဇာဓမ္မကယုတ်ကိုလီဖြစ်စေဖြစ်ပြီးအရိယာဘုံကိုလီပင်ကိုအနေမပြတ်အောင်ဆောင်ထားနိုင်၏အရိယာဘုံကိုခိုင်ခံ့စေတယ်ဆိုလိုတာပေါ့လေထိုင်ရင်ထိုင်နေတဲ့တနာရီနှစ်နာရီသုံးနာရီစသဖြင့်ထိတ်ထားနိုင်တယ်တောင့်ထားနိုင်၏ထောက်ပံ့ထားနိုင်၏ခိုင်ခံ့စေ၏ အရိယာဘုအတိတ်ကိုကမဖြစ်စင်နဲ့အရိယာဘုအတိတ်တွေကိုတော့မဖြစ်စင်နေသူတို့ကဇန်သမာဓိကငြိမ့်နေတာဟုတ်ဟုတ်တယ်မလားငြိမ်ဝတ်တဲ့စိတ်တွေဆိုတော့အရိယာဘုအတိတ်တွေကိုတော့ထပ်ပြီးမဖြစ်စင်နိုင်ဘူးသို့တော့ဆိုလိုတဲ့အဓိပ္ပာယ်လေးနည်းနည်းနားထောင်နော်အရိယာဘုအတိတ်တွေဆိုတော့အရိယာဘုကဘယ်နှခုရှိလဲ၄ခုသွားရင်သွားတဲ့အတိုင်းရရင်ရတဲ့အတိုင်းထိုင်ရင်ထိုင်တဲ့အတိုင်းအိပ်ရင်အိပ်တဲ့အတိုင်းသွားရင်သွားတဲ့အတိုင်းဆက်ပြီးတော့သူကဒီဆံကဖြစ်စင်နိုင်တဲ့စွမ်းအားရှိတယ်ဘုန်းကြီးနမူနာလေးတစ်ခုပြောမယ်ဘုန်းကြီးတို့အာနာပါနကမ္မထံပိုင်းမှာပေါ့နော် ဝိသုဏိမအထက်ကရာမှာယဟန္တာမထေရကြီးတစ်ပါးအကြောင်းဖော်ပြထားပါတယ်နော်ဒီမထေရကြီးကတနေ့သူပြိဋိဘံဇန်တော့မယ်ဆိုတော့ဘုသူရဲ့တပည့်သတင်းသုံးပေါ်တွေကိုမေးကြည့်တယ်သင်တို့ဘယ်ပုံဘယ်ပန်းဗဏိလအဖြစ်ပြိနိဗ္ဗာန်စန္ဒာကိုသင်တို့မြင်ဘူးကြတယ်ဆိုပြီးတော့မေးကြည့်တယ်အဲတချို့ကထိုင်နေတော့ထိုင်ရပြိနိဗ္ဗာန်ဆန္ဒတွေ့ဘူးတယ်အေးရပြိနိဗ္ဗာန်ဆန္ဒတွေ့ဘူးတယ်သွားရကောင်းကင်မှာပြိနိဗ္ဗာန်ဆန္ဒတွေ့ဘူးတယ်စသဖြင့်ပြောကြတယ် ဒီငါကသွားတော့မှပြိနိဗ္ဗာန်ဆန္ဒကိုနေတော့ပြမယ်အဲ့ဒါနဲ့ဈဉ္ညာတစ်ခုမှသွားဆင်းပြီးဈဉ္ညာမှမြင်းလေးသားလိုက်တယ်ငါဒီကနေပြီးတော့ဒီဘက်ဈဉ္ညာဘာမယ်ဟိုကနေပြီးတော့ဒီကိုပြန်လာလို့ဒီမြင်းကြောင်ရောက်ထားတဲ့တစ်ဖက်နေတဲ့ငါပြိနိဗ္ဗာန်ဆံပြမယ်သူအဲ့ဒါလိုပြောတယ်ဒါသွားတဲ့အချိန်ခံမှလည်းသူကဒီအာနာပါနဆံကိုသူကအထုတ်ပါတယ်အာနာကမဏကမ္မထံကိုအထုတ်တော့သွားတဲ့အချိန်ခံမှလည်းဒီအာနာပါနဆံကိုဝန်စားလို့ရတယ်ခုအဘိညာရတဲ့ပုဂ္ဂိုလ်ကြီးကောင်းကင်သွားနေတယ် သွားတော့မှဒီဇံကလျှော့ကြသွားရင်မြေကြီးကြသွားဇံကမလျှော့ဘူးသွားတော့မှလည်းဒီဇံကဝင်စားတော်တော်အရိယာဘုအသစ်အသစ်ကိုမဖြစ်စေနိုင်ပင်တဲ့လို့မူရင်းအရိယာဘုကိုတော့ဖြစ်စေတယ်သွားရင်သွားနေတဲ့အရိယာဘုကိုဆက်သွားလို့ရတယ်ထိုင်ရင်ထိုင်တဲ့အရိယာဘုဆက်ထိုင်လို့ရတယ်အိမ်အိတ်တဲ့အရိယာဘုဆက်အိတ်လို့ရတယ်ရက်ရင်ရက်တဲ့အရိယာဘုဆက်ရက်နေလို့ရတယ်ဒီလိုဆိုလိုတာပါနော်အရိယာဘုအသစ်အသစ်ကပြောင်းမဖြစ်ကောင်းတာနော် ဝုထောမနောတရဝဇံကမ္မသော29အဘိညာဉ်သောတို့ဒီက32မျိုးသောစိတ်တို့32မျိုးသောစိတ်တို့ဒီကစေတသာဩဇာဓမ္မကယုတ်ကိုလိဖြစ်စေနိုင်ကိုဤဖြစ်ပြီးအရိယာပုဂ္ဂိုလ်ဤခိုင်ကန့်စေနိုင်ကိုဤဝိညာဉ်ယုတ်နှမျိုးကိုလိဖြစ်စေနိုင်ကိုဤအရိယာပတ္ထယုတ်အသစ်ကိုလိဖြစ်စေနိုင်ကိုဤဒါအဘိဓမ္မာအထက်ကမှာပါပါတယ်နော် ဤသမ္မာချေယအရိယပဋ္ဌယုတ်ကိုဖြစ်စေနိုင်သောစိတ်တို့ကြောင့်ဖြစ်ကုန်သောအရိယပဋ္ဌယုတ်ဝိညာဉ်ယုတ်ပါဝင်သောစိတ္တယုတ်ကလနှမျိုးတို့သည်လဲဆောင်တတ်သောအချင်းအဖြစ်ဖြစ်သောယုတ်တရားအုပ်စု၌ပါဝင်ကြ၏ကျွင်းကြံသောစိတ်တို့ကြောင့်ဖြစ်ကြကုန်သောစိတ္တဩဇာဓမ္မကလဓမ္မကယုတ်တရားတို့သည်ကအသေးဆောင်ခံရသောအချင်းအဖြစ်ဖြစ်နေသောယုတ်တရားအုပ်စု၌ပါဝင်ကြ၏ထို့ကြောင့်စိတ္တယုတ်တို့သည်နှစ်ဖက်လုံး၌တည်ရှိနေကြခြင်းဖြစ်၏ ဤအရိယပဋ္ဌာပိုင်းရှုွက်၌ပြဋ္ဌာန်းသောဗရဏဖြစ်သောအရိယပဋ္ဌာယုတ်ဝိညာဉ်ယုတ်ပါဝင်သောယုတ်တရားတို့ကခန္ဓာအိမ်ဟုခေါ်ဆိုသမှုအပ်သောသရုပ်သမုဒ္ဒတိကယုတ်တရားတို့ကိုယုတ်တရားစုတို့ကိုသွားသောအချင်းအဖြစ်ဖြစ်အောင်သင်ဆောင်တတ်သောယုတ်တရားတို့သည်သို့တော်လည်းတကယ်တမ်းသင်ဆောင်နေသည်ကမဟုတ်သင်ဆောင်သောအချင်းအဖြစ်ဖြစ်နေသည်ဟုထင်ရလောက်အောင်ယုတ်တရားတို့ကိုနေရအသည့်အသည့်နဲ့အစမပြတ်ရှင်းနေတော့ဆက်ဆက်လေးအထက်ထက်ဆက်ခါဆက်ခါပြောင်းရွှေ့ဖြစ်စေမှုကိုဆိုလိုသည် ဒီနေရာလေးမှာနားမထွေးအောင်နည်းနည်းလေးတခုတော့ထပ်ပြောခြင်းတယ်ဘုန်းကြီးတို့ယုတ်တရားတွေကဖြစ်တဲ့အခါမှာများစွာဗျံကျူဖြစ်တာလည်းရှိတယ်ဗျံကျူမဖြစ်တာတွေလည်းရှိတယ်ဆိုလိုတာကစိတ်တခဏတခုနံပါတ်1လို့သတ်မှတ်လိုက်ပေါ့နံပါတ်1ဥပကာလမှာဖြစ်တဲ့ယုတ်လည်းရှိတယ်ထီကာလမှာဖြစ်တဲ့ယုတ်လည်းရှိတယ်ဘင်ကာလမှာဖြစ်တဲ့ယုတ်လည်းရှိတယ်ဒီဥပကာလဖြစ်နေတဲ့ယုတ်တွေကဘယ်ကြောင့်မှသူကတက်တန်းကုန်မလဲဟိုစိတ်တခဏ16ချက်မြောက်စိတ်ရဲ့ဘင်္ဂလာကြမှာချုပ်မှာ ခီကာလမဖြစ်တဲ့ယုတ်တွေကြတော့စိတ်တက္ကနာ16ချက်မှမချုပ်သေးဘူးစိတ်တက္ကနာ16ခုမြောက်ဥပက္ခဏကြမှာသူကချုပ်ဒီလုံးသားဘင်္ဂလဖြစ်တဲ့ယုတ်တွေကြတော့စိတ်တက္ကနာ16ခုမြောက်ခီကာလကြမှာချုပ်ဆိုတော့စိတ်တက္ကနာ16ကနေကြည့်လိုက်ရင်ဆက်ခုံကလည်းထပ်ဖြစ်တဲ့ယုတ်ရှိတယ်။ဥပကလမှာလည်းထပ်ဖြစ်တယ်၊ထိကလမှာလည်းထပ်ဖြစ်တယ်၊ဘင်္ဂလမှာလည်းဖြစ်တယ်။ကြံနေတဲ့တင့်တဲ့ဆက်ခုံချမ်းစိတ်တက္ကနာတွေကလည်းအကုန်လုံးဒီလိုပဲ အဲ့လိုဆိုတော့စိတ်တက္ကနာစက်ခွန်ကနေရက်ကြည့်ပြီးကြည့်လိုက်ရင်စဖြစ်တဲ့ယုတ်လည်းရှိတယ်ပြက်နေတဲ့ယုတ်အတတန်းကုံဆုံးလို့ပြက်သွားတဲ့ယုတ်တွေလည်းရှိတယ်တတန်းမကုံသေးလို့ဆက်လက်ပြီးဖြစ်နေတဲ့ယုတ်တွေလည်းရှိတယ်အဲ့ဒါကလိမ့်နေတယ်စက်ခါစက်ခါဒီလိုဖြစ်နေတယ်ဥဒ္ဒံကျုံမြင်လေးတွေများစွာပေါင်းစုပြီးလိမ့်လိုက်တော့ကျိုးတစ်ချောင်းဖြစ်တယ်ကျိုးကတစ်ဆက်တည်းလားမဟုတ်ဘူးပြန်ဖြည့်ကြည့်လိုက်ရင်အမြင်လေးတွေပဲအဲ့ဒီပုံစံအတိုင်းပဲကြာရုပ်ရုပ်လောကက ဒီတော့ရုပ်လောကကအဲ့ဒီပုံစံအနေနဲ့ဖြစ်တယ်နာမ်လောကကျတော့စိတ်တခဏတစ်ခုမှတစ်မျိုးပဲဖြစ်တယ်နှမျိုးပြိုင်တူမဖြစ်ဘူးဖြစ်တော့ဖြစ်ပြီးတဲ့ပြက်သွားတယ်ပြက်သွားမှနောက်စိတ်တခဏတစ်ခုဖြစ်တယ်ဒါကြောင့် तू ကအကောင်းထဲရှာလို့မရဘူးရုပ်ကြတော့ဒီမှာ तू ကဖြစ်ပုံချင်းမတူတော့အကောင်းထဲလိုက်တွေ့နေရတယ်အဲ့ဒီသဘောကိုမြင်အောင်ကြည့်ဖို့လိုတယ်နော်အဲ့ဒါကြောင့်ရှင်းနေတော့ဆက်ဆက်လေးအထက်ထက်ဆက်ခါဆက်ခါပြောင်းရွှေ့ ဖြစ်စေမှုကိုဆိုလိုပေသည်အကြောင်းမူပရမတရားတို့ကတဏှာမှတဏှာတို့ပြောင်းရွှေ့ဖြစ်ရောဓမ္မတာမရှိပဲဖြစ်သည့်နေရာ၌သာပြတ်သွားသောကြောင့်ဒီသို့သောကံစီဥတ္တအဟရအတိဟုသော အကြောင်းတရားတို့၏ကျေစုပြည့်မွေးမှုအရှင်အဝါမကုံသေး၍အကြောင်းတရားတို့ကကျေစုပြည့်ကျေစုပြုပေးမှုကြောင့်နောက်ထပ်အသည့်အသည့်ရှင်းနေလောက်ဆက်ဆက်လျက်အထက်ထက်ဆက်ခါဆက်ခါဖြစ်နေသောယုတ်တရားတို့သည်နေရာအဟောင်းအဟောင်း၌ထပ်၍မဖြစ်တော့ဘဲနေရာအသည့်အသည့်၌သာ ပြောင်းရွှေ့ဖြစ်ကြသည် ထို့သောနေရာအသည့်အသည့်၌ရှင်းနေလောက်ဆက်ဆက်လျက်အထက်ထက်ဆက်ခါဆက်ခါအဆက်မပြတ်ဖြစ်မှုကားအရိယပဋ္ဌာယကာယဝိညာဉ်ကာယဝိညာဉ်ပါဝင်သောသေဆောင်တတ်သောကာယဝိညာဉ်တိနဝကကလကာယဝိညာဉ်တိလူဓာတိဒုရတကကလယုတ်တရားတို့တွင်ပါဝင်သောဝါယောဓာတ်ဤသဘောဝတ္တတင်သဘောဝတ္တတိစွမ်းအင်လွန်ကဲလျက်ရှိသောမဟာဗုဒ္ဓဤစွမ်းရင်ဒီမဟာဗုဒ္ဓလေးပါးရဲ့စွမ်းရင်ပဲနော်အဲ့ဒီစွမ်းအင်ကြောင့်သူကနေရာပြောင်းပြောင်းပြီးအတိတ်ဖြစ်နေတယ် 因在上站到有两着军把万多。